31ရက်10လ2020ခုနှစ်ဦးဇင်းတို့ဒီဘက်ဩစတြေးလျဘက်မှာတော့ဒီနေ့ကတည်င်းကျော်လာပြီနေ့ဖြစ်ခဲ့ပါပြီအမေရိကဘက်မှာတော့မနေ့ဖန်ပါပေါ့နော်အဲတော့တည်င်းကျော်လာပြီနဲ့ပတ်သက်လို့ဦးဇင်းတို့ဒီနေ့ရမနေ့ဖန်ရဦးဇင်းတို့အရေးကြီးတဲ့အပိုင်းနှစ်ခုဦးဇင်းဟောကြားပေးဖို့အစီအစဉ်လုပ်ထားပါတယ် ဒီနေ့ဒကာတော်မအပေါင်းတွေအတွက်အကျိုးရှိနိုင်မဲ့တရားအဲ့ဒါလေးကိုဦးဇင်းတို့စဉ်းစားပြီးတော့ဒီနေ့တော့ဩဒကာတော်မတွေအတွက်ဦးဇင်းတို့ဒီနေ့ဟောပေးမဲ့တရားလေးကဦးဇင်းကခေါင်းစဉ်က ကတောရာဂျိုအကျိုးအနန္တာလို့ခေါင်းစဉ်လေးအဲ့လိုတတ်ထားတယ်နော်ရှ िख ိုးပူဇော်ဖူးမြော်မန်းလျှော့ကတောရာတဲ့အကျိုး အဲ့ဒီကြော့ရတဲ့အကျိုးဟာအကျိုးအနန္တရရှိတဲ့အကြောင်းဒီတောင်းမှန်ဝန်ချကြော့ခြင်းဆိုတာဘလို့တွေဖြစ်ပေါ်လာတယ်ဆိုတော့တမိုင်းကြောင်းနဲ့တကွဒီနေ့ဦးဇင်းတို့ဒကာဒကမတွေကိုယ့်ရဲ့တရားအထုတ်နေခြင်းနဲ့အမှားတွေကိုဘလို့ပြုတင်ပြုပြင်သင့်တယ်ဆိုတာကိုဒီနေ့ဦးဇင်းကကြာကြာနာနာလေးသိစေခြင်းလို့เนาะအဲ့ဒါကြောင့်မို့ဒီနေ့ဒီနေ့ကနေထူးနေမြတ်ပေါ့เนาะ ပဝารဏာနေ့ဟာဒီနေ့ကိုခေါ်တယ်နောက်ပြီးတော့တာဝရိန္ဒာနတ်ပြည်မှာမြတ်စွာဘုရားသွားပြီးတော့တရားဟောတာဝါတွင်၃လလုံးသွားတရားဟောပြီးတော့ပြန်ကြွလာတဲ့နေ့နော်ပြန်ကြွလာတဲ့နေ့အဘိဓမ္မာတရားတော်ကြီးပြီးဆုံးတဲ့နေ့ပေါ့၃လလုံးလုံးဟောတဲ့အဘိဓမ္မာတရားတော်ကြီးကဒီနေ့ပြီးဆုံးသွားတယ် နော်အဲ့ဒီ၃လပြည့်တဲ့နေ့မှာပဲမြတ်စွာဘုရားတာဝတိန်သာနတ်ပြည်ကနေပြန်ပြီးကြွတယ်အဲ့ဒီတော့မြတ်စွာဘုရားမေတော်မိနတ်ကျေးဇူးဆက်တဲ့အခန်းကိုတော့မနေ့ဖန်မှာဥစဉ်ဟောပေးမယ်ဒီနေ့ကပထမဆုံးအပိုင်းဖြစ်တဲ့ပဝါဒနာပဝါဒနာဆိုတာနဲ့ပတ်သက်ပြီးတော့ဥစဉ်တို့ဒကာတော်မတွေဥစဉ်တို့နားလည်အောင်ဟောပေးမယ်နှစ်စဉ်နှစ်တိုင်း တန်ဃာတော်တွေပဝါဒနာပြုတယ်ဆိုတာတော့ကြားဘူးကြတယ်မဟုတ်လားသွားသွားတော့တိမ်စင်းတော့လောင်းလောင်းနေကြတယ်ဟုတ်တယ်မဟုတ်လားတမပါဗျာပဝါဒနာရဲ့အဓိပ္ပာယ်နော်အဲ့ဒါလေးသိပြီးတော့ဘဝမှာကျင့်သုံးတတ်ဖို့အရေးကြီးတယ်ပဝါဒနာဆိုတာသူကဖိတ်မှန်တကပြုတာပဝါဒနာဆိုတာကဖိတ်မှန်တကပြုခြင်းလို့အဓိပ္ပာယ်ရတယ်နော် လောကမှာတဲ့နေကြတဲ့အခါကျတော့တယောက်နဲ့တယောက်ညီညီညွတ်ညွတ်နဲ့နေရင်အမတန်ချမ်းသာတယ်မညီမညွတ် နေရတဲ့နေရာဟာမချမ်းသာအဲ့ဒါကြောင့်မို့မြတ်စွာဘုရားကဒီပဝารဏာနဲ့ပတ်သက်ပြီးတော့ခွင့်ပြုလိုက်ရင်ပဝารဏာကိုလှုပ်လိုက်သောအဖြစ်မထမြောက်သေးတဲ့အဘတ်တွေကလည်းယဟန်တော်တွေထမြောက်နိုင်မယ် ညီညီညွတ်ညွတ်လဲနေထိုင်ကြမယ်နောက်ပြီးတော့ကုစုတရားတွေလည်းအများကြီးကိုတိုးတက်သွားကြလိမ့်မယ်အဲ့ဓာတွေကိုမြင်ပြီးတော့မြတ်စွာဘုရားကဒီပဝါဒနာခွင့်ပြုခဲ့တာအဲ့တော့ဦးဇင်းတို့ငယ်ငယ်တုန်းကဆိုလို့ရှိရင်ဒီတရင်ကျော်လာပြီနေမှာဘာတွေလောက်ရလဲဆိုတော့မိဘတွေကအဖိုးတွေအဖွားတွေအိမ်တွေတအိမ်ပြီးတအိမ်ခေါ်သွားတာလိုက်ပြီးတော့အကုန်လိုက်ကြော့ရတယ် ကတော့ရတာအဖိုးတွေအိမ်နေမှာသွားပြီးတော့ကတော့အဲ့ဒီမှာငငယ်တုန်းကဆိုမှတ်မိတယ်အဖိုးရဲ့အဖွားရဲ့တယောက်ချင်းစီကတော့တာကတော့တဲ့အခါကျတော့အဖိုးကသူ့တွေပေးလိုက်တာအဖိုးလည်းကျတော့အဖိုးကမပေးတတ်သူ့မပေးတတ်တော့မင်းအဖွာပေးတဲ့အတိုင်းပါပဲကွာတဲ့သူကတော့အဲ့လိုပြောကြတယ်သူကသူကသူ့ကမပေးတတ်ချဘူးကိုမင်းအဖွာပေးတဲ့အတိုင်းပါပဲကွာတဲ့သူကအဲ့ဒါငငယ်လေးတော့မှတ်မိတယ် အဲ့ဒါအဖိုးတွေမျိုးစုံအဲ့ဒါကိုယ့်ထက်အကြီးအကုန်လုံးလိုက်ပြီးတော့ရှစ်ခိုးရတယ်နောက်ပြီးတော့ဦးဇင်းတို့သင်္ကန်းဝတ်လာတဲ့အခါကျတော့ဦးဇင်းတို့ဆရာသမားကအလေးအကျင့်လေးတစ်ခုဘာလို့ပေးလာတယ်ဆိုတော့ကိုရင်အချင်းချင်းကစားကိုယ့်ထက်တဝါတရက်ကြီးလို့ရှင်ရှစ်ခိုးရတာကိုကဝါငဲနေတော့ရှစ်ခိုးလိုက်ရတာကိုပြောမနေတဲ့တဘာပြီးတဘာအရှင်ဘုရားဘဏဝါရဝါကြီးလဲဖျက် တခါတည်းကြောက်လဲကိုယ့်ထက်ကအကုန်သိနေတာကို तू ကကိုယ်ရင်ဝတ်တယ်ဆိုတော့တခါတည်းကိုယ်နေရောလိုက်ရှခိုးရတာအကုန်လုံးအဲသင်္ကန်းဝတ်တဲ့အချိန်ကြတော့နော်အဲ့ဒါမျိုးတခါတည်းဆရာသမားတွေမိဘတွေကဒီမြတ်စွာဘုရားရဲ့ပဝါဒနာကနေယူလာပြီးတော့ကျင့်သုံးလာခဲ့ကြတာနှစ်ပေါင်း2000ကျော်ပြီနော်နှစ်ပေါင်း2000ကျော်ခဲ့ပြီအဲ့တော့ဒီနေ့အဲ့ဒီပဝါဒနာနဲ့ တောင်းပန်ခြင်းဝန်ချခြင်းကြော့ခြင်းတွေရဲ့အကျိုးတရားတွေဦးစင်ကဒီနေ့ဆဲတဲ့စုံစုံလေးတရားတော်မတွေကိုနားလည်အောင်ဦးစင်ဟောခြင်းလို့အဲ့ဒါကြောင့်မို့တရားနာရင်းနဲ့ထိုင်ပြီးတော့လိုက်တဲ့ပုံကိုလည်းလိုက်ပါသီးသန့်တရားထိုင်နေဦးဇင်းတို့ညရှိတော့မှာမဟုတ်လို့ပြီးရင်လည်းဦးဇင်းတို့ခင်မွန်ကြီး၁၀ပါးဒီနေ့ညမှာဦးဇင်းကတော့ဒါလှုပ်ပေးလိုက်ခြင်းလို့ဘာလို့လဲဆိုတချို့တလေကမနှက်ဖန်ကြော်လဲပါတဲ့လူကပါမယ်တချို့လေလည်းမပါဘူးဆိုတော့ဦးဇင်းကတခါတခါမတွေ ဒီနှစ်လေးမှာအကျိုးလေးများသွားစေခြင်းလို့အဲ့ဒီအတွက်ရည်ရွယ်ပြီးတော့ဒီဟာလုပ်တာပါနော်အဲ့တော့ပဝါဒနာတဲ့ဘလို့ဖြစ်ပေါ်လာလဲဆိုတာကကောသလတိုင်းထဲမှာယဟန်တော်တွေသွားပြီးတရားအထုတ်တယ်တရားအထုတ်တဲ့အခါကျတော့အဲ့ဒီယဟန်တော်တွေကဘာစဉ်းစားလိုက်ကြလဲဆိုတော့ဝါရင်းသုံးလလုံးတဲ့အဲ့တော့တပားနဲ့တပားစကားမပြောဘဲနေရန်လည်းဖြစ်เสียမရှိတော့ဘူးတဲ့ အဲ့တော့ကိုတော်တို့တပြည့်တော်ဘသူမှစကားမပြောပဲနေကြစို့ဆိုပြီးတော့တခါတည်းတဝါတွင်လုံးအဲ့ဒီမှာဘာရဲ့အကြောင်းနဲ့မှမပြောဘူးတဝါနဲ့တဝါအဲ့လိုနေလိုက်ကြတာအဲ့လိုနေလိုက်ကြတော့တို့ကတော့တို့ကတို့ဟုတ်လာပြီထင်တာပေါ့နော်ရှေ့ခက်ကတော့ဒါစကားမပြောဘဲနေတာအခုခက်တော့ဝစီဘိတ်လို့ခေါ်လိုက်တာပေါ့ဝစီဘိတ်လို့ခေါ်လိုက်တာပေါ့အဲ့ဒါမျိုးနဲ့သူကနေလိုက်တာနေလိုက်ပြီးတော့ဝါကျွတ်တော့အဲ့ဒီမှာမြတ်စွာဘုရားတန်သွားပြီးတော့ကြော့ကြတယ် ရသော်ဘုရားကတပ်ပိညုတရွှေညံတော်ရှင်ဆိုတော့သိတာပေါ့ချက်သားတော်ဘယ်မှာနေခဲ့ကြလဲအာတပည့်တော်ကောသလတိုင်းနဲ့ဒီဇနပုံကြီးမှာနေခဲ့ပါတယ်ဖေရချက်သားတော်အဲ့ဒီမှာဆွန်ကွန်ရောအဆင်ပြေလားမှန်ပါဖေရပြေပါတယ်ဖေရနေရာထိုင်ကြီးရောအဆင်ပြေလားပြေပါတယ်ဖေရအချင်းချင်းရောချမ်းချမ်းသာသာတည်င်းသုံးခဲ့ရရလားမှန်ပါဖေရတပည့်တော်တည်င်းသုံးရတယ်ဖေရချင်းချင်းလဲဘလို့နီးနဲ့နေခဲ့တာလဲ တပည့်တော်တို့ရံမဖြစ်အောင်လို့ဆိုပြီးတော့တပည့်တော်တို့တပါးနဲ့တပါးလုံးဝမှစကားမပြောချင်းဆိုပြီးတော့နေလိုက်တယ်ဘုရားနဲ့သုံးလလုံးအဲ့ဒါနဲ့မြတ်စွာဘုရားကမင်းတို့သုံးလလုံးနေခြင်းကတလိษံနေနေနီးနဲ့နေခြင်းပဲတဲ့ကျွဲတွေနွားတွေနေနီးပဲတယောက်နဲ့တယောက်မပြောမဆိုဘဲနဲ့အဲ့ဒါမျိုးနေနီးကိုငါဖះမနှစ်သက်ဘူးနော်အဲ့ဒါကြောင့်မို့မြတ်စွာဘုရားက အဲ့ဒီလိုဝစီပိတ်မျိုးကိုသူကလောရမှာခွင့်မပြုနော်လုံးဝတယောက်နဲ့တယောက်ဘာမှမပြောခြင်းမဆိုခြင်းနဲ့လှုပ်တဲ့ဟာမျိုးကိုမရဘူးအဲ့ဒါကြောင့်မို့ဦးစင်ဝါတွင်တော့ကဦးစင်လှုပ်တဲ့ဟာမျိုးကြတော့အဲ့ဒီဝင်းနီးနဲ့လွတ်အောင်လှုပ်ရတာအဲ့ဒါကြတော့ဖျားတွေယဟန္တာတွေလှုပ်သွားတဲ့နီးအဲ့ဒါကြတော့ဥပမာယဟန္တာမထေမြတ်ကြီးကသူကဖလားသမဘာဝင်သားတော့မယ်ဆိုရင်သူက ဖရတော်မှာပါဝင်သားရင်သိလည်းမသိတော့ဘူးသူတို့ကအခုမြင်တာလည်းမရှိတော့ဘူးကြားတာလည်းမရှိဘူးနားတာလည်းမရှိတော့သူကအဲ့လိုနေတဲ့အခါကျတော့ဘာလုပ်ရတော့ဆိုတော့တပည့်တော်အခု9ရက်တိတိဒါသူက9ရက်ဆို9ရက်ပေါ့သူကသူ10ရက်နေခြင်း10ရက်ပေါ့ဆိုလိုတာလေ9ရက်တိတိတပည့်တော်ဒီဇံကိုဝင်သားပါမည်ဖေဟာတန်ခကိစ္စ အကြောင်းပေါ်ခဲ့တော့ဖះတပည့်တော့သိနိုင်ပါသေးသတိဆိုသူကဒိဋ္ဌံထားရတယ်အဲ့ဒီယဟန်တော်ဟာဒီတိုင်းတာမန်အဖြစ်သူဖလားတမာဘဝင်သားနေတဲ့အချိန်မှာမိသွားရှုလည်းမသေးဘူးကြောက်တုံးကြီးနဲ့သွားဖီလည်းသူကမသေးဘူးဒါပေမဲ့အရှင်ဘုရားတန်ဃာတော်အရှင်မြတ်ပြည်ကအရှင်ဘုရားကိုအလိုရှိလို့တန်ဃာအမိတ်မှာဘုရားဆိုရင်တော့အဲ့ဒီယဟန်တော်ကချက်ချင်းထသိရတယ် အဲ့ဒါကအတိဋ္ဌာန်နဲ့လောက်ရတာတန်ခါကို လုံးဝပြစ်ပယ်ပြီးတော့လုံးလို့မရဘူးအဲ့ဒါကြောင့်မို့တခါကြတော့လည်းမြတ်စွာဘုရားလည်းဒါဥဒင်ဖို့တနေ့ကလည်းရှင်းပြပါတယ်ကဲငါဝါရင်းသုံးလားဘလို့တရားထုတ်မယ်စွန့်ပို့တဲ့ယဟန်တစ်ပါးပဲလားတခါကြတော့ငါ15ရက်လုံးလုံးလိုင်ကူထဲမှာသွားပြီးတော့သတင်းသုံးတော့မယ်ဘယ်เจ้าမှလာမလျှောက်နဲ့ရသော်ဖေရအဲ့တော့ဦးဇင်းတို့တုန်းကလည်းဦးဇင်းတို့က ဝစီပိတ်လို့ပြောပေမဲ့ဦးဇင်းတို့ပိတ်နီးကအခုလုံးဝပိတ်တဲ့ဟာမျိုးမဟုတ်ဘူးအဲ့ဒါဆိုရင် तू ကဝင်းနီးနဲ့မညီမှာစိုးလို့အဲ့ကြောင့်မို့ဦးဇင်းဆိုဘာလို့ရလဲဒကာဒကမတွေဖုံးနေမပြောပြအောင်လို့ဒကာလဲဦးဇင်းစကားမပြောဘူးဒီရက်ပိုင်းမှာအဲ့တော့အကြောင်းကတန်ခါနဲ့ကြတော့ဦးဇင်းတို့ကဦးဇင်းကဖះစဉ်ရှေ့မှာလာပြီးတော့ဟောလုပ်ကြတဲ့တန်ခါကိစ္စအရေးကြီးတာရှိရင်ရသော်ဖះတပည့်တော်ပြောပါမိဖះကျမ်းမာရေး အရေးကြီးကိစ္စတွေစေုံစေကန်းတွေနဲ့ဖြစ်လာခဲ့ရင်တပည့်တော်ပြောပါမိဖုရားအစိုးရမင်းကိစ္စတွေကြုံလာခဲ့ရင်တပည့်တော်ပြောပါမိဖုရားကျန်တဲ့အချိန်မှာတပည့်တော်မြတ်စွာဘုရားတရားတော်မြတ်ကိုကြိုးကြိုးစားစားအားထုတ်ခြင်းလို့တပည့်တော်ကိုခွင့်ပြုတော်မူပါဖုရားဆိုပြီးတော့မှအဲ့ဒါရှေးကသူတော်ကောင်းနေနေနီးအဲ့ဒါကြတော့ကိုကဒီမှာကျမရေးတွေတစုံတရားတွေအရေးကြောင်းကိစ္စရှိရင်လည်းပြောလို့ရတယ်နော် ဒါပေမဲ့လည်းကိုကအရေးအကြောင်းမရှိမပြောတော့ဘူးပေါ့ကိုကကိုတနေကုန်ကိုတရားလေးနဲ့ကိုပဲအချိန်ပြည့်အဲ့ဒါမျိုးနေလို့ရအောင်လို့ဦးဇင်းတို့ဆိုလောက်ရတာဝင်းနီးနဲ့ညီအောင်လောက်ရတာဟာငါဒါကောင်းတာလောက်တာပဲဆိုပြီးတော့သူကဝင်းနီးနဲ့မညီရင်မရဘူးတရားမတက်တော့ဘူးအဲ့ဒီကြရင်သွားပြီးတော့အပိတ်ဆိုဖြစ်တယ်ရမို့ဝစီဘိတ်ဆိုပြီးတော့လောက်တော့ငငယ်တုန်းကတော့တခါတလေကိုယ့်ရဲ့အထင်တွေပေါ့နော်တချို့တလေဟာဝစီဘိတ်တရားစခန်းဆိုတော့ ဝစီပိတ်မြတ်စွာဘုရားခွင့်မပြုဘူးဘာလို့သူတို့ကလောက်တာလဲဒါပေမဲ့နောက်ပိုင်းဦးဇင်းတို့တရားတကယ်ပြလာတဲ့အခါကျတော့တယောက်နဲ့တယောက်စကားမပြောဘဲနဲ့ဝစီပိတ်ပြီးတော့တရားကို အမေးဖြေကြမှာလောက်ဆိုရင်အဲ့ဒါပို့ပြီးအကျိုးများတယ်ဒါကလုံးဝဝစီပိတ်ခိုင်းတာမဟုတ်ဘူးနော်တယောက်နဲ့တယောက်အချင်းချင်းကို စကားမပြောနဲ့အချင်းချင်းစကားမပြောဘဲနဲ့တရားအမေးဖြေကြမှာပြောဆိုရင်အဲ့ဒီကျတော့အကျိုး ပိုရတယ်အဲ့ဒါတွေလည်းတွေ့ရတယ်တချို့တလေကကြတော့အဲ့လိုလုံနည်းကိုပိုသဘောကျတယ်ဦးဇင်းတော်ကတခါလေကြော့လဲဝင်းနီးနဲ့ညီမဆိုးရတဲ့အခါကျတော့မလုံမလုံတော့ဘာဖြစ်လဲတရောရောနဲ့စကားတွေကပြောကြသူများတွေကအိတ်ချင်းနဲ့မနဲ့စောစောထားမို့ဘေးကလူကကူကူကူစကားပြောဆိုတော့ခဏခဏလာလာတိုက်နေအဲ့ဒါနဲ့အရင်တော့ကတော့မလုံဖြစ်ပါဘူးနောက်ပိုင်းတော့ねပြန်စမ်းကြည့်တော့လုံကြည့်တယ်ဦးဇင်းလည်းအဲ့ဒါမျိုးပေါ့နော် လုံကြည့်တဲ့အခါကျတော့ကဲချင်းချင်းစကားမပြောနဲ့ အချင်းချင်းမပြောနဲ့တခါတည်းတရားမေးဖြေမှလို့ဆိုရင်တမာတိကအယံတက်တာအယံတက်တာအဲ့ဒီဟာမျိုးသွားပြီးတော့စကားတစ်လုံးတစ်လုံးတရားအထုတ်နေတဲ့ပုဂ္ဂိုလ်ကစကားတစ်လုံးတစ်လုံးပြောလိုက်ရှိရဆရာတော်ကြီးတွေကတရားမို့တောင်ကြီးတစ်ထောင်လောက်ခြားခြားသွားတာတဲ့တမာတိတွေပြက်ပြက်ထွက်သွားတာเนาะဒါကြောင့်မို့အဲ့ဒီလိုနီးနဲ့ဒါကတရားမေးတဲ့အချိန်မှာတရားပြောမယ်ကြံတဲ့အချိန်မှာတရားပြက်မှာဆိုလို့ကိုတရားအထုတ်ရတာပြက်မှာဆိုလို့စကားမပြောဘူးဆိုတာမျိုးကြတော့အဲ့ဒါကြတော့ရတယ် နော်ဒါကြောင့်မို့မြတ်စွာဘုရားကစကားပြောမှပျော်မွေ့နေတဲ့ပုံကိုများတရားမတက်တော့ဘူးတဲ့ဒါကြောင့်မို့ဟိုဝီနီးမှာယူတဲ့နေရာသူ့နေရာနဲ့သူယူရတာပေါ့နော်ဥပမာတတ်တက်လွတ်စားတယ်တတ်တက်လွတ်စားတယ်ဆိုလို့ရှိရင်တခါတည်းဟာတခါတည်းတတ်တက်လွတ်စားတာနဲ့ဒါမိစ္ဆာဒိဋ္ဌိရှင်ဒီဝရလိုင်းဆိုပြီးတော့တချို့တလေလေအဲ့လိုကြီးတွေတခါတည်းရမ်းပြီးတမုတ်တယ်အဲ့လိုကြီးလည်းလုံးလို့မရဘူးသုတ်တန်တုတွေစောက်တည်တဲ့ပုံကိုကြတော့ တတ်တတ်လို့စားမှရပြန်ရောအဲ့ဒီကြတော့မြတ်စွာဘုရားအသားငါးမစားနဲ့စီကြော်တွေမုတ်နေမစားနဲ့ဘာလို့လဲဆိုတော့အဲ့ဒီအသားငါးတွေစီကြော်မုတ်နေကိုတရေထရာရမ်းကြိုက်တာအဲ့ဒီပုဂ္ဂိုလ်ကစားပြီးတော့သွားပြီဆိုလို့ရှိရင်အနတ်ရတာနဲ့သူတို့ကိုဒုက္ခပေးတယ်အဲ့ဒီကြတော့တုတ်တန်ထုတွေစောက်တည်ခြင်းနဲ့ယဟန်တော်မျိုးကြတော့အဲ့ဒီလိုတာကြီးငါကြီးရှောင်ပြီးတော့မှစီကြော်မုတ်နေရှောင်ပြီးမှသူကဒိဋ္ဌံဟိုတုတ်တန်ထုတွေစောက်တည်မှရပါတယ်ဒါကြောင့်မို့ တချို့တလေအယူဆတစ်ဖက်စွန်းရောက်ကိုယူလို့မရဘူးเนาะတစ်ဖက်စွန်းရောက်ကိုယူလို့မရဘူးဝစီပိတ်တယ်ဆိုရင်လည်းလုံးလုံးကြီးဝစီပိတ်ရင်တော့မရဘူးအဲ့ဒါဖះမကြိုက်တဲ့ဟာဒါပေမဲ့တရားအထုတ်နေတဲ့ဒီတနေ့ဒါအတွင်းမှာတပည့်တော်တရားအမေးဖြေရလွဲရင်ကြံတာတပည့်တော်မပြောတော့ဘူးဆိုပြီးတယ်အဲ့ဒါမျိုးကြတော့အကျိုးများတယ်အဲ့ဒါကြတော့ကြံတဲ့လူတွေနဲ့တရားစကားမပြောတော့ဘဲနဲ့တရားကိုတိုးတက်အောင်လုပ်တဲ့နီးเนาะကြောင့်မို့အခုမြတ်စွာဘုရားဒီယဟန်တော်တွေကြတော့ ဝါတွင်းသုံးလလုံးသူတို့ကတော့ဘာမှကိုမပြောတော့ဘူးအဲ့ကြတော့သူတို့ကဘာတွေရှိတတ်ကြလဲဆိုရှစ်ခက်ကဒါလည်းတစ်ဖက်ကရှိသေးတယ်ကြားတွေရှိတယ်တောတွေတောင်တွေထဲမှာနေရတဲ့အခါကျတော့တဘာဘာကြားဆွဲသွားရင်စကားမပြောရဆိုသွားရောပေါ့ကျန်တဲ့ယဟန်ကကုလို့မရမလို့မရဖြစ်ကုန်တော့မှာလေအဲ့ဒါမျိုးတွေလည်းရှိတယ်ကြောင့်မို့ဒီကိစ္စတွေလည်းမြတ်စွာဘုရားမြင်လို့ဒါဒီဟာတွေကိုလောက်တာပေါ့နော်အဲ့တော့အဲ့ဒီယဟန်တော်တွေကိုအကြောင်းပြုခဲ့တယ် ရသော်ဘုရားအဲ့ဒီကနေစပြီးတော့ကဲဒီနေ့ကစပြီးတော့ဘဝဒနာပြုတော်မယ်ယဟန်တော်ဒီဝါကျွတ်လို့တရင်ကျော်လာပြီနေမှာဘဝဒနာမပြုရင်အာဘတ်တင်တယ်ဘဝဒနာမပြုရင်เนาะအဲ့အကြောင်းမို့ဦးဇင်းတို့ကကထိန်ခံဖို့ရအတွက်ဆိုရင်လည်းဘဝဒနာတွေပြုရတယ်ဝါတွင်၃လဝါမှာဝါကိုမကြိုးမပေါအောင်လည်းနေရတယ် ဝါကြွတဲ့အခါကျတော့လေပုရိမဝါမထတယ်ဆိုတာဝါဇိုလပြည်နေ့ဝါဇိုလပြည်နေ့ကနေပြီးသတင်းကြွလပြည်နေ့ဒီဝါဆိုတာပုရိမဝါပထမဝါလို့ခေါ်တာအဲ့ဒီဝါဇိုလပြည်နေ့ကနေဝါဆိုပြီးသတင်းကြွလပြည်နေ့မှာပဝါဒနာပြုပြီးဝါထွက်တဲ့ယဟန်မှာသူကကထိန်ခံလို့ရတယ်ဝါဇိုလပြည်နေ့မှာအကြောင်းမျိုးမျိုးကြောင့်ခရီးသွားပြီးတော့လွန်သွားလို့ အဲ့ဒီယဟန်တော်ဟာဒုတိယဝါဆိုအဲအခုဒီနှစ်တော့ဝါဝါထပ်တာဆိုဒုတိယဝါဆိုခေါ်တာပေါ့နော်ဟိုဝါကောင်လရှင်းအောင်ပဲပြောလိုက်ပါမယ်ပထမဝါဆိုလအနေဝါဆိုတာပထမဝါဝါဆိုလပြည့်နေ့မှာဝါမဆိုလိုက်ရတဲ့ယဟန်ကဝါကောင်လပြည့်နေ့မှာသူကသွားပြီးတော့ဝါဆိုရတယ်ဆိုရင်သူ့ရဲ့ဝါကတစောင်းမုံလပြည့်နေ့မှာသွားကြော့တယ် အဲ့တော့ဒုတိယဝါမှာဆိုတဲ့ယဟန်ဒီကထိန်ခံခွင့်မရှိတော့ကထိန်ခံလို့မရတော့အဲ့ဒါကြောင့်မို့ဒီပုရိမဝါမှာထမြောက်တဲ့ယဟန်ဆိုပထမဝါဆိုလာပြည့်နေ့မှာသူကဝါဆိုတဲ့ယဟန်သာလျင်သူကတရင်ကျိုးမှာဘဝဒနာတွေလည်းပြုရတယ်နော်ကထိန်လည်းသူကခံခွင့်ရတယ်အဲ့တော့ဒီဘဝဒနာနေ့မှာပဲမြတ်စွာဘုရားရှင် ကိုတော်မြတ်ကြီးကိုတော်တိုင် ထိတ်မှန်တကပြုတယ်အဲ့ဒီနေ့ကဝိတာခာကျောင်းအမကြီးရဲ့ကျောင်းမှာယဟန်တော်ပေါင်း900သတင်းသုံးနေတယ်အဲ့ဒီနေ့ကယဟန်တော်ပေါင်း900သတင်းသုံးနေတဲ့နေ့မှာမြတ်စွာဘုရားကဲခြေသားတို့အလုံးဟောဒီမှာအကုန်လုံးဒီနေ့ဘဝဒနာပြုတော်မယ်မြတ်စွာဘုရားရှင်ကိုတော်မြတ်ကြီးကအရင်ဆုံး ချက်သားတို့ငါဖျားမင်းတို့ရဲ့အပေါ်မှာအမှားမြန်ကျူးလွန်မိတာရှိရင်မြင်တော်၎င်းကြားတော်၎င်းတန်တရားရှိတော်၎င်းငါဖျားအမှားလောက်တာကိုမြင်ရင်ကြားရင်တန်တရားရှိခဲ့ရင်ပြောပါငါဖျားလိုက်နာကျင့်သုံးပါမယ် ဆိုပြီးတော့မြတ်စွာဘုရားကတန်ဃာတော်တွေကိုအဲ့ဒီမှာဖိတ်မှန်တကပြုတာဖိတ်မှန်တကပြုတဲ့အခါကျတော့တကယ်တမ်းတာမန်ဆိုတွက်ကြည့်လေကိုတီထောင်ထားတဲ့သာသနာဘာအထုလောက်เสียလို့လဲတာမန်အပြင်တွေးကြမယ်ဆိုရင်အလုံးကမြတ်စွာဘုရားဥခိုက်နေကြရတာကြီးပဲမြတ်စွာဘုရားသာသနာတော်မှာမိပြီးဆွမ်းသင်္ကန်းကြောင်းစေပစ္စည်းလေးပါးတွေရနေကြတာကြီးပဲ အဲ့တော့မြတ်စွာဘုရားမပြောလေဘာမှမပြောဒါပေမဲ့မြတ်စွာဘုရားအဲ့လိုပုံကိုမဟုတ်ဘူးချက်သားယဟန်တို့ငါဘုရားအပေါ်မှာကာယကံဝစီကံမနောကံနဲ့ငါကမင်းတို့အပေါ်မှာပြောမှာဆိုမှာပြမှားတာတွေရှိရင်ခွင့်လွတ်ပါမြတ်စွာဘုရားမြင်ချင်းကြားချင်းယုံမှားချင်းတန်တရားတွေရှိခဲ့တယ်ဆိုရင်လည်းပဲ ပြောပါတခါတည်းတောင်းမှန်တာအဲ့ဒီအချိန်အရှင်သာရိပုတ္တရာမထေရမြတ်ကသင်္ကန်းကိုလဝက်တစ်ဖက်မှာယုံပြီးတော့ရှင်ဖျားတဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာဖျားတပည့်တော်တို့လောကသားတွေအတွက်မက်လန်းကို ပြပေးတဲ့ပုဂ္ဂိုလ်ပါဖျားနိဗ္ဗာန်ဒီဟုတ်သောလမ်းကိုလည်းမြတ်စွာဘုရားပဲပြပေးတော်မူခဲ့တာပါဖျား နိဗ္ဗာန်တည်းဟူသောလမ်းညို့ကိုလည်းရသော်ဖျားပဲပြပေးတော်မူခဲ့တာပါဗျာတပည့်တော်တို့အတွက်ရသော်ဖျားဟာအင်မတန်မှကိုကျေးဇူးကြီးမားတော်မူပါတယ်ဗျာရသော်ဖျားရဲ့အပြစ်ဟာဖျားတပည့်တော်ပေါ်လုံးဝမှမရှိပါဘူးဗျာအဲ့တိုင်လျှောက်ပြီးတော့ရှင်သာရိပုတ္တရာတခါပြန်လျှောက်တယ် မြတ်စွာဘုရားတဲ့တပည့်တော်ကာယကံဝစီကံမနောကံနဲ့မြတ်စွာဘုရားအပေါ်မှာ ပြမှားမိခဲ့သည်ရှိတော်တပည့်တော်ကိုသိခံခွင့်လွတ်တော်မူပါဘုရားမြင်ခြင်းကြားခြင်းယုံမှားခြင်းနဲ့ရှိရင်လဲဆုံးမပေးတော်မူပါဘုရားလို့ရှောက်တော်မြတ်စွာဘုရားလည်းချက်သားတဲ့အသင်လိုပုံကိုမှာဘာအပြစ်မှမရှိဘူးဘာအပြစ်မှမရှိဘူးတဲ့စင်ကြဲနေတာတဲ့မှာ အဲ့ဒီကနေပြီးတော့မြတ်စွာဘုရားကချက်သားတဲ့စัจ java ရေမင်းရဲ့သားတော်ကြီးဟာစัจ java ရေမင်းကြီးထိန်ကြောက်သွားတဲ့ဒီသမုဒ္ဒရာအပိုင်းခြားရှိတဲ့ကဘာမြေအရရက်ကိုနိုင်နိုင်နင်းနင်းဖာကမဲတော်ကြီးလက်ထက်မှာထိန်ချုပ်တက်ကဲ့သို့လိုက်ပြီးထိန်ချုပ်နိုင်တဲ့သားတော်ကဲ့သို့ပဲငါဖះဟောကြားတော်မူခဲ့တဲ့ ဓမ္မဇက်တွေကိုလိုက်လံပြီးတော့နောက်ကနေပြီးတော့ဟောပြောနိုင်တဲ့ပညာအားဖြင့်ဉာဏ်အားဖြင့်အမတန်မှထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်တဲ့ခြေသားတဲ့တင့်မှလည်းဘာပြစ်မှမရှိပါဘူးအဲ့ဒီကနေပြီးတော့ယဟန်တော်တွေအပေါ်မှာရောဘာမြန်ပြစ်ရှိပါလဲဖျားယဟန်တော်တွေအလုံးကလည်းပဲမြတ်စွာဘုရားကိုတောင်းပန်ပါတယ်ဖျားဝန်ချပါတယ်ဖျားအပြစ်တွေရှိရင်လည်း သိခံတော်မူပါဖျားခွင့်လွတ်တော်မူပါဖျားဆိုပြီးယဟန်တော်တွေကလည်းတောင်းပန်ကြယဟန်တော်900ကိုမြတ်စွာဘုရားတပ်ပေညုဒရွှေညံတော်နဲ့အကုန်လုံးဖြန့်ကျက်ကြည့်လိုက်တော့အပါ60ကပုပ္ပေနိဝါဒနှုတ်တတိညာဒိဗ္ဗစက္ခုညာအာတဝခေယညာဆိုတဲ့အဲ့ဒီညာတော်တွေကိုအကုန်ပိုင်ဆိုင်ထားတဲ့ယဟန်တော်ကအပါ60ပါတယ် ဆလဘိညာဆိုတဲ့အဘိညာဉ်6ပါးကိုအကုန်ရထားတဲ့ပုံကိုယ်ရေးတွေကအပါ60ပါတယ်သမထဝိပဿနာတွေကိုတခါတည်းပွားပြီးတော့အောင်မြင်ထားတဲ့သမထတွေနဲ့ပေါက်မြောက်ထားတဲ့ပုံကိုယ်တွေကလည်းအပါ60ပါတယ်အဲ့ဒီ6348 180ကလွဲရင်ကြံတဲ့ယဟန်တော်320သည်ဝိပဿနာယာနိက ဉာဏ်ပညာနဲ့တက်တက်နိဗ္ဗာန်ရထားတဲ့ပုဂ္ဂိုလ်များဝိပဿနာတက်တက်ရှုသွားတာအဲ့ဒီ320သောယဟန်နေကြတော့ तू ကအခုပြောသလိုဝိပဿနာယာနိကဆိုတော့မြေရှိုးနိုင်လားမရှိုးနိုင်ဘူးမိုးပြန်လားမပြန်နိုင်ဘူးဒါပေမဲ့သူတို့ကကိလေသာတော့ကင်းနေတယ်အဲ့လိုပုံကိုမျိုးတွေကလည်း300ကျော်ရှိတယ်အားလုံး900 အဲ့ဒီ900သောပုံကိုယ်တွေရဲ့အပြစ်အနာအစာဆိုတာမရှိဘူးတဲ့ဘာကြောင့်လဲအာလုံးကယဟန္တာတွေကြီးဖြစ်နေလို့ပါအဲ့ဒီအချိန်မှာအရှင်ဝင်ဝင်ဂီတာကမြတ်စွာဘုရားတဲ့တပည့်တော်လျှောက်ပြစေဘုရားတဲ့ရှင်ဝင်ဂီတာအခုခေတ်လို့ဆိုရင်တော့ကြပြာဆက်တည်သူကတော့ကျွမ်းကျင်တဲ့မထေလို့ ခေါ်တာပေါ့နော်မြတ်စွာဘုရားတဲ့ဒီယဟန်တော်တွေဟာတဏှာအနှောင်ဖွဲ့တွေကိုလွတ်မြောက်ပြီးတော့မြတ်စွာဘုရားကိုစိတ်ကပ်နေကြတဲ့ပုံကိုယ်တွေပါဖေရမြတ်စွာဘုရားရှင်ကိုရောမြတ်ကြီးဟာလေကျုံတမြင့်မော်ကိုပတ်နေတဲ့စัจ java ရေမင်းကြီးနောက်ကတန်ဃာတော်တွေဟာတခါတည်းစัจ java ရေမင်းကြီးနောက်ကလိုက်တဲ့အချံရံကဲ့သို့ပါပဲဖေရအခုလည်းပဲလောဘဒေါသမောဟကင်းတော်မူတဲ့ဗုဒ္ဓဘုရားရှင်ကိုရောမြတ်ကြီးရဲ့ ဘေးမှာဝမ်းရံပြီးတော့နေတဲ့တန်ဃာတော်တွေကလည်းလောဘတွေကင်းနေတယ်ဒေါသတွေကင်းနေတယ်မောဟတွေကင်းနေပါတယ်ဖေဟာဆိုပြီးသူကထလျှောက်တယ်နော်အဲ့တော့ဒီနေရာလေးမှာအဲ့ဒါပဝါဒနာတုတ်ဆိုပြီးတန်ယုဒ္ဓနိကေမှာလာပါတယ်နော်အဲ့ဒီတော့ဒါဟာပဝါဒနာဆိုတာတောက်မှန်ခြင်းဖိမှန်တကပြုခြင်းဆိုတာဖျားရှင်လဲလုပ်တယ်နော် ယဟန်တော်တွေလည်းလုပ်ပါတယ်ဟောနတ်တွေမလုပ်ဘူးလားဆိုနတ်တွေလည်းလုပ်ကြတယ်တဲ့နော်နတ်တွေကလည်းအချင်းချင်းတို့ပြန်လာနေအဲ့ဒါမျိုးတွေလည်းလုပ်ကြတယ်တချို့လေနတ်တွေဆိုဆရာတော်တွေတမတော်တွေတို့ဒီသွားပြီးတော့လျှောက်တာဒီတောင်မှရှေ့ခက်ကရှည်ဘူးတယ်လို့ဦးဇင်းတို့စာရိဖတ်ရဘူးတယ်နောက်နတ်တွေကလည်းအဲ့တော့ဒီပဝါဒနာပွဲကိုများကြွမယ်ဆိုရင်နတ်တွေအယံပြောတယ်ဆိုပဲနော်ပဝါဒနာပွဲကို ကြွမယ်ဆိုအယံပြောတယ်ဆိုပဲအဲ့ဒါကြောင့်မို့နတ်တွေလည်းလှုပ်တယ်ဖယားရှင်ကိုတော်မြတ်ကြီးလည်းဒီဘဝဒနာဖိမှန်တကပြုခြင်းကိုလှုပ်တယ်တန်ဃာတော်တွေလည်းလှုပ်တယ်ဆိုဥစဉ်တော့တရားတော်မတွေမလှုပ်သင့်ဘူးလားဟောဥစဉ်ကဒီနေ့အဲ့ဒါကိုပြောချင်တာဥစဉ်တော့တရားတော်မတွေကိုယ်မှာအမေတွေရှိပါတယ်အဖေရှိပါတယ်အကိုကြီးအမကြီးဦးကြီးဦးလေး ကိုကိုတရားဟောနေတဲ့တရားပြနေတဲ့ဆရာသမားတွေစာသင်ပေးနေတဲ့ဆရာတွေလောကီဆရာလောကုတ္တရာဆရာပေါ့ဆရာလည်းမျိုးစုံရှိတယ်မိဘတွေလည်းလူတိုင်းဟာရှိကြပါတယ်ဦးကြီးဦးလေးဒေါ်ကြီးဒေါ်လေးရှိကြပါတယ်ကိုယ့်ထက်အသက်အရွယ်ဂုံသိက္ခာကြီးတဲ့ပုံကိုယ်တွေလည်းအများကြီးရှိတယ်အဲ့ဒီရှိတဲ့ပုံကိုယ်တွေရဲ့အပေါ်မှာဦးဇင်းတို့ဒကာဒကမတွေတောင်းပန်ဝန်ချခြင်းကိုလုပ်ရမယ် ကိုယ့်ရဲ့အမေတွေအပေါ်မှာအဖေတွေအပေါ်မှာတခါတလေပြုစုနေရင်းနဲ့စိတ်မရှိတော့ဘာလို့လဲအမြင်မတူဘူးလေကိုငငယ်တုန်းကလည်းကိုအမေအဖေအသက်ကြီးသွားရင်တို့ဘာမှမသိဘူးလို့မြင်လာတာပဲကိုကြီးလာတဲ့ခါကျတော့လေကိုသားသမီးကလည်းအဲ့လိုမြင်မြင်တာပဲမြင်လာတဲ့ခါရောက်တော့နားလည်မှုတွေမပေးနိုင်အာကိုကကောင်းစေခြင်းလို့ဒီလိုပြောတယ်တို့ကဒီလိုမဟုတ်ဘူးကိုကလည်းတို့ကလည်းတို့အမြင်နဲ့ သူတို့မြင်နေဆိုတော့အဲ့တော့တခါတလေလဲမိဘနဲ့သားသမီးအတူတူနေရင်နေရင်နဲ့အာကုဇိုတွေဖြစ်ကြတယ်အဲ့တော့တရားအထုတ်တဲ့ပုံကိုယ်တွေဆိုရင်ကိုယ်ထက်သီလအားဖြင့်တမာဒီအားဖြင့်ပညာအားဖြင့်တာလွန်တဲ့ပုံကိုယ်ကိုသွားပြီးတော့ရိုင်းရိုင်းဆိုင်ဆိုင်စော်တော်ကားကားသွားလုံမိရင်အဲ့ဒီပုံကိုယ်တရားမတက်တော့ ဒီဘဝမှာအာထုံးမဲ့တရားတွေအကုန်အပိတ်အဆို့ဖြစ်သွားတယ်ဦးဇင်းတို့တိရိလင်္ကာမှာမထေအိုကြီးတပါကျမကြီးကမကောင်းပြီးတော့လေနာယောဂါရှိတယ်တိရိလင်္ကာမှာဦးဇင်းတို့ရောက်သူတို့ကယာကုလိုဟာမျိုးပဲအဲ့ဒီလိုဆံပြုတ်လိုဟာမျိုးသူကယာကုလိုဟာမျိုးကိုသူကတိရွတ်တင်နဲ့ကြိတ်ထတာအယောင်ကစိမ့်နေတာ အဲ့ဒါကိုသူတို့ဒီမှာအမြဲတမ်းတောက်လေရှိတယ်ဒကာဒကမတွေအဲ့ဒါဆွန့်ကဆွန့်သွားဖုံးပေးပြီဆိုရင်အရင်ဆုံးအဲ့ဒီဟာကိုကတ်တာသူတို့ကအရင်ဆုံးအဲ့ဒီယာကုလိုဟာမျိုးစိမ့်သိမ့်နဲ့တိရွက်တွေအဲ့ဒီဟာတွေနဲ့ထောင်းကျိတ်ထတာအရင်ဆုံးလာကတ်တယ်အဲ့ဒါကတ်ကတ်ပြီးပြီဆိုလို့ရှိရင်ပြောင်းမှုတို့ပဲသီးတောင်းတို့သူကအဲ့ဒါမျိုးလေးသူကလာကတ်တယ်ပြီးတဲ့အခါကျတော့မှအဲ့ဒီမှာတပိတ်လေးနဲ့ကိုကထိုင်းနေရတယ် ဆွန်းကပ်မဲ့တရားဒဂမတွေရဲ့ဟင်းကအခွက်အမျိုးပေါင်း30လောက်ချက်ထားတာဆွန်းကလည်းသူက3မျိုးလောက်သူကချက်ထားတာအဖြူရောင်ပါမယ်ကြော်ထားတဲ့ထမင်းပါမယ်အဲ့ဒီအခုစီဂျိုဆန်ဆိုတာမျိုးတွေပါမယ်အဲ့တော့တယောက်လာပြီဆိုရင်ကိုကဘယ်ဆွန်းကြိုက်လဲကြိုက်တဲ့ဆွန်းကိုလက်ခံမကြိုက်ဘူးဆိုလက်လေးကပြလိုက်လက်ကပြရင်သူကကြော်သွားတယ်ဟင်းလည်းအဲ့တိုင်းပဲအမျိုးပေါင်း30လောက်ချက်ထားတာအဲ့ဒါမျိုးတခါတည်းကိုရှိမှဇွန်လေးနဲ့လာပြီးထည့်တော့မယ်ဆိုကိုကြိုက်ရင်ထည့်ခံလိုက် မကြိုက်ဘူးဆိုလက်ကပြလဲတော့သူသွားတာသူအဲ့လိုသွားရတာပေါ့ဒါသီရိလင်္ကာတွေကတ်တဲ့ထုံးတာအဲ့ဒါကတ်ပြီးပြီပထမခုပြောတဲ့ယာကုလာတယ်နောက်ကျတော့တတိဝလန်နေလာတယ်အဲ့ဒါပြီးမှဆွန့်ကတ်တယ်ဆွန့်ကပ်ပြီးတဲ့အခါကျတော့တခါအချိုပွဲဆိုပြီးတော့အဲ့ဒါလာတယ်နောက်ထပ်ဒုတိယအချိုပွဲကျတော့ဒိန်ညင်တို့ဘာတို့အဲ့ဒါနောက်ဆုံးသူကအဲ့ဆွန့်တခါဖုံးပေးရင်၅မျိုးလောက်အဲ့ဒါသူတို့ကကတ်တယ်အဲ့ဒါမျိုးသူကလှုပ်လေရှိတာပေါ့ အဲ့တော့သီရိလင်္ကာမှာဟိုတုန်းကမထေရကြီးတစ်ပါးကသူကဆွန်းသွားခံတော့ဒကမာကြီးတယောက်ကအဲ့ဒီမှာအဲ့ရာဂူလေးလောင်းတာရာဂူလေးရတဲ့ပူပူနွေးနွေးလေးသူတို့တိရွတ်ဒီပါးလေးနဲ့လောက်ထားတဲ့ဟာမျိုးဆိုတော့အော်ငါမှလေနာယောဂါလည်းရှိတယ်ဒီချိန်လေးပူပူလေးတောက်ရရင်တော့ဝမ်းလေးငြိမ်သွားမှာဆိုပြီးတော့တပိတ်လေးနဲ့မော့ပြီးတော့တောက်တာလမ်းဘေးတစ်တုံးလေးပေါ်မှာထိုင်ပြီးတော့တပိတ်လေးနဲ့မော့ပြီးတောက်တော့ အဲ့ဒီမှာဘေးကကိုတော်က तू ကသွားပြီးတော့ဟာဒီကိုတော်ကြီးဟာငတ်ကြီးကြတယ်ရှက်เสียကောင်းတာရက်ထဲရွာတဲ့တောင်မှမနေနိုင်ဘူးဆိုပြီးတော့ဗဇက်ကသွားပြောလိုက်တာပြောလိုက်တဲ့အချိန်မထေကြီးကဥစဉ်အရှင်ဖုရားသာသနာမှာထောက်ရာတီရာရပါပြီလားဖုရားလို့မေးလိုက်တာဗါတယ်လေသာသနာမှာထောက်ရာတီရာရပါပြီလား သာသနာတော်ထဲတော့ဝင်တယ်ထောက်ရတီယာမရရင်သာသနာတဲ့ဝင်ရကြိုးမနှက်သေးဘူးထောက်ရတီယာဆိုတာဘာလဲဆိုသောတာပန်ဖြစ်ပြီးပြီလားလို့ပြောတာအဲ့ဒါနဲ့မထေရမမဖျားတပည့်တော်ဟာသောတာပတ္တိမတ်ကိုတပည့်တော်ကူးပြီးပါပြီဖျားအရှင်ဖျားဆက်အာမထုတ်တော်နဲ့တထေကြီးပြောလိုက်တဲ့စကားနော်အရှင်ဖျားဆက်အာမထုတ်တော်နဲ့ ဟိုကယဟန်တော်လေးကသဘောပေါက်သွားပြီဩငါပြမှားမိတဲ့ပုံကိုကြီးတရားသူရထားတဲ့ပုံကိုကြီးပဲအဲ့ဒီမှာကျွန်မဟိုကအမှန်ပါဗျာတပည့်တော်စိတ်ထဲမှာအမြင်မတော်ဘူးထင်လို့တပည့်တော်ပြောမှာဆိုမှာဖြစ်တာပါဗျာတပည့်တော်ခွင့်လွတ်တော်မူပါဗျာဆိုပြီးတော့မထေမြတ်ကြီးကအဲ့ဒီကျမှခွင့်လွတ်တယ်ဘာလို့လဲဆိုမထေကြီးကယဟန္တာဟိုကသောတာပန်သောတာပန်ပုဂ္ဂိုလ်က ယဟန္တာကိုသူကပြမှားလိုက်ရင်အဲ့ဒီသောတာပန်ကတရားမတက်တော့နော်ဒါကြောင့်မို့ပုထုဇဉ်ကလည်းသောတာပန်ကိုသွားပြီးပြမှားရင်အဲ့ဒီပုထုဇဉ်ကတရားမတက်တော့ဘူးတဲ့ဒါကြောင့်မို့ဦးဇင်းတို့ပြမှားမိထားရင်ဒါဆရာသမားမိဘကိုထက်အသက်သိခါဂုံဝါကြီးမြင့်တဲ့ပုံကိုယ်တွေရှိတယ် အဲ့ဒီပုံကိုယ်တွေရဲ့အပေါ်မှာသွားပြီးတော့ကာယကံဝစီကံမနောကံတွေနဲ့များပြစ်မှားထားရင်ကျူးလွန်ထားရင်ရှေ့ဆက်ပြီးတရားတွေမတက်တော့ဘူးအဲ့ဒီထဲမှာတော့အခုပေစာနန္ဒရိယကံဆိုတဲ့ကံကြီးများ၅မျိုးမြတ်စွာဘုရားကိုသွေးစိမ့်တီအောင်လုပ်တယ်နံပါတ်1เนาะပေစာနန္ဒရိယကံ၅မျိုးကနံပါတ်1 ရာရှင်ကိုတော်မြတ်ကြီးကြတော့ဘယ်သူမှတတ်လို့မရဘူးတတ်လို့မရတော့ရှင်ဒေဝရတ်တို့လိုကြောင်ပေါင်းစင်ချတော့သွေးကြေဥတာပေါ့ဒါလောက်တော့ဖြစ်တာပေါ့เนาะအဲ့တော့နံပါတ်1ဘုရားရှင်ကိုတော်မြတ်ကိုသွေးစိမ့်တီအောင်လုပ်တဲ့ပုဂ္ဂိုလ်နံပါတ်2ကယဟန္တာကိုတတ်တဲ့ပုဂ္ဂိုလ်နံပါတ်3ကအမေတတ်တယ်နံပါတ်4ကအဖေကိုတတ်တယ်နံပါတ်5က တန်ဃာတွေကိုတင်းခွဲတယ်အဲ့ဒါကြတော့တန်ဃာပဲဒီဒီကံကတန်အဲတင်းတာလူကမတင်းနိုင်ဘူးလူကမြောက်ထိုးပင်းကိုလှုပ်တဲ့အကုသို့ပဲဖြစ်တာဘုန်းကြီးကတစ်ပါးနဲ့တစ်ပါးမတည့်တော့ဘူးမတည့်တော့ဘူးဆိုရင်ကိုကဒီဘက်ဘုန်းကြီးနောက်လိုက်ပြီးတော့တခါတည်းဟိုဘက်ဘုန်းကြီးနဲ့လှုပ်အဲ့ဒီမှာတိမ်ထဲမှာအတူတူဥပုပ်ပြုတ်ရမယ်ဟာကိုဟိုဟာတချမ်းဒီဟာတချမ်းတိမ်ထဲမှာသူကယဟန်တော်တွေဒီနှစ်တောင်းတော်ဟတ်ဘတ်အထက် ကြော်လွန်ပြီးတော့ဥပုပ်မပြုတ်အောင်အဲ့ဒီဥပုပ်ပြုတ်လို့တဲ့အချိန်မှာသွားပြီးတော့ခိုင်းခွဲပြီးတော့ငါကဒီဘက်နေမယ်သူတို့ကသူ့အုပ်စုနဲ့သူပြုတ်กว่าဆိုပြီးလှုပ်လိုက်ရင်အဲ့ဒီခိုင်းခွဲတဲ့ဘုန်းကြီးတွေသေဝီသိဆင်းမယ်တရားဆက်အာထုံအဲ့ပုံကိုမရတော့ဘူးအဲ့ဒါကိုခိုင်းကွဲအောင်မြောက်ပေးရင်မြောက်ပေးတဲ့ဒကာဒကမပါအဲ့ဒါအဲ့ဒါဆင်းတဲ့လမ်းပဲသူကပါပါတာတကယ်တန်ခဗေဒကကံကတော့ဒကာဒကမမထိုက်ဘူး သူကမြောက်ပေးသည့်အတွက်အဲ့ဒီဘုန်းကြီးပဲပါသည့်အတွက်သူကအကုသိုလ်ဝင်လာဟိုကဘုန်းကြီးကတော့သူကို၌ကိုအဲ့ဒီဟာကြတော့ဂိုင်းတင်အဲ့ဒါအခုရှင်တေဝရကအခုပင်စာနန္ဒရိယကံပြန်ပြီးမှတ်နော်တချို့တလေအဲ့ဒါလေးတွေကဆိုမသိပြီးတော့ဦးဇင်းတော်ကတော့လွယ်လွယ်လေးတွေအကုန်သိတယ်ဆိုပြီးကြောကြော်ပြီးဟောသွားတာဟိုတလောကတရားပွဲမှာပင်စာနန္ဒရိယကံ၅ပါးသိလားဆိုတော့မသိဘူးဖရာတယ်ဟောဗျာ အော်ဒီလောက်တော့မသိပါလားလို့အဲ့ဒါနဲ့အခုနည်းနည်းအောက်ပြန်ပြန်ပြီးဆင်းပြီးရှင်းပေးနေရတာအဲ့လောက်တော့ဦးဇင်းတို့ကလည်းသိတယ်ပဲထင်းနေတော့ဟိုကွာလွယ်လွယ်ပဲပင်စနန္ဒီယကံ၅မျိုးဒီလိုပဲပြောသွားလေအဲ့တော့ရှင်တေဝတကလှုပ်လိုက်တဲ့ကံကမြတ်စွာဘုရားကိုသွေးစိမ့်တီအောင်လှုပ်လိုက်တဲ့ကံရှင်တေဝတကနော်အဲ့ဒီကနေပြီးတော့တန်ဃာတွေတင်းခွဲတာအဓိကရှင်တေဝတရဲ့သဘောက तू ကဘုရားလှုပ်ချင် မြတ်စွာဘုရားကိုတတ်ပြီးတော့သူကဘုရားလှုပ်ချင်တဲ့အခါကျတော့နံပါတ်1အစာတသက်နဲ့သွားပေါင်းတယ်မင်းဟာမင်းဖေကိုတတ်ရှင်မရလို့ငါဖះတတ်ပြီးငါဖះလို့မယ်တို့နှစ်ယောက်လောကမှာဆရာတကာလို့ရင်ပြီးတာပဲကွာဆိုပြီးတော့အဲ့ဒီမှာတင်အဇာတတကသူ့ဖေကိုတတ်တာအောင်မြင်သွားတယ်ရှင်တေဝရကကျတော့မြတ်စွာဘုရားကိုဆင်နဲ့လှုပ်ပြီးတော့တခါတည်းအယမူးအောင်တိုက်ပြီးတော့နာရဂီရိစိန်ကြီးနဲ့တိုက်တတ်တယ် ရသော်ဘုရားရှေ့ရောက်တော့ဆင်ဟာထိုင်းချစ်ခိုးသွားတာနင့်မတတ်ဖဲနဲ့အဲ့ဒါမအောင်မြင်ဘူးနောက်ထပ်တခါမြားသီတော်တွေကိုတခါတည်းလူတယောက်ကိုလွတ်တယ်သွားမြတ်စွာဘုရားကိုမင်းမြားနဲ့ပြစ်တတ်အဲ့ဒီသူပြန်လာတဲ့လမ်းမှာနောက်ထပ်နှစ်ယောက်ကိုထားတယ်အဲ့ဒီကောင်ပြန်လာရင်မင်းကပြန်တတ်အဲ့ဒီနှစ်ယောက်လာတဲ့လမ်းမှာ၄ယောက်၄ယောက်လာတဲ့လမ်းမှာ၈ယောက်၈ယောက်လာတဲ့လမ်းမှာ၁၆ယောက်ဆိုပြီးတော့အဆင့်ဆင့်သူကတခါတည်းဟိုအစဖြောက်နီးနဲ့ သူကအဲ့ဒီနီးနဲ့တခါတည်းဘုရားရှင်ကိုတတ်ဖို့ဆိုပြီးလှုပ်တော့အကုန်လုံးမြတ်စွာဘုရားတရားဟောပြီးတော့အကုန်လုံးမြတ်စွာဘုရားမတတ်တော့ဘူးအဲ့လိုတွေဖြစ်သွားတော့အဲ့ဒီမှာ နောက်ဆုံးတတ္တိယအကျိန်ကဲငါကိုယ်တိုင်ပဲကြောင်မောင်းဆင်ပြီးတော့ဂိတ်စကုတ် တောင်ဆိုတာဟိုဘက်ကမာဂီဒီဆိုတဲ့တောင်မကြီးရှိတယ်ဒီဘက်ကတောင်သေးကဂိတ်စကုတ်တောင်လို့ခေါ်တာအဲ့ဒီတောင်အသေးလေးမှာမြတ်စွာဘုရားတရင်သုံးတော်မူတဲ့ကျောင်းတော်ရှိတယ်အဲ့ဒီတော့မြတ်စွာဘုရား ဟိုဟိုဘက်ကတောင်ဘက်ကနေမှမြတ်စွာဘုရားဒီဘက်လမ်းနေလမ်းလျှောက်တဲ့အခါကျတော့တောင်ကြီးပေါ်ကနေမှသူကကြောက်မောင်းဆင်ပြီးတော့မြတ်စွာဘုရားကိုလှိမ့်ချပြီးတော့တတ်တာအဲ့ဒါမျိုးလောက်တဲ့ကံအဲ့ဒီကံနှစ်ပါးရှင်ဒေဝရကကျတော့တင့်သွားလို့အခုမြေလျှောမိုးပြန်တဲ့တကောဇံနေရပေမဲ့သာသနာမှာထောက်ရတီရသောတာပန်လည်းဖြစ်မသွားဘူးအဲ့ဒါကြောင့်မို့အခုမဟာဝီစီငရဲမှာအဲ့ဒါအခုကဘာနဲ့ခြီးပြီးတော့သူခံရအောင်မယ် နော်ကဘာနဲ့ကြည်ပြီးခံရအောင်မယ်အဲ့ဒါကြောင့်မို့ရှင်ဒေဝဒကတော့အာအဝီစီဆင်းသွားတယ်ပင်စနန္ဒိယကံကြီး၅ပါးအဲ့ဒါကိုကျူးလွန်လို့ရိုးရိုးအမေတို့အဖေတို့ရိုးရိုးတာမန်တောင်းပန်ခြင်းအခု၅မျိုးဖះကိုသွေးသိမ့်ဒီအောင်လုပ်တာမဟုတ်ဘူးเนาะယဟန္တာတတ်တာမဟုတ်ဘူးအမေတတ်တာမဟုတ်ဘူးအဖေတတ်တာမဟုတ်ဘူးတန်ခဂိုင်းကွဲအောင်လုပ်တာမဟုတ်ဘူးဆိုတော့ဒီ၅ချက်ကလွတ်တဲ့ဒကာဒကမတွေကြတော့သူက တောင်းမှန်ဝန်ချပြီးတော့ပြန်လုပ်ရင်ရတယ်နော်အကုန်ကြေသွားတယ်လို့ဆိုလိုတာမဟုတ်ဘူးနော်ကြေသွားတယ်လို့ဆိုလိုတာမဟုတ်ဘူးကိုကတောင်းမှန်လိုက်သောအဖြစ်အဲ့ဒီမှာအကျိုးတရားတွေရတယ်ဘလို့ရလဲဆိုတော့အဇာတတက်ကသူ့ဖေတတ်တယ်တာမင်ညာဖလာတုတ်တော်ကြီးကိုနာရတဲ့အချိန်မှာအဇာတတက်ကတကယ်တမ်းကအဲ့ဒီမှာသောတာပတ္တိမတ်ကိုတရားမဲ့ပုဂ္ဂိုလ် သောတာပတိမေတရားမေအဇာတတဟာအဖေကိုတတ်လိုက်ပြီးသည့်အတွက်မြတ်စွာဘုရားပဋိနိဗ္ဗာန်ပြုကာနာနီ၈နှစ်အလိုမှာ သူစိတ်တွေကြောက်ကြက်ဖြစ်နေပြီနေမရထိုင်မရသူ့ဟာနဲ့သူဘဝအဲ့လိုဖြစ်နေတော့စိတ်ချမ်းမြေ့အောင်လို့ဟိုမင်းဒီမင်းနဲ့နောက်ဆုံးတော့ဆရာဇီဝကကမြတ်စွာဘုရားထံခေါ်လာလို့မြတ်စွာဘုရားထံမှာ သူတရားတွေနာပြီးတော့အဲ့ဒီမှာတောင်းပန်ဝန်ချတယ် အဲ့ဒီမြတ်စွာဘုရားရှေ့မှာတောင်းပန်ဝန်ချကတော့လိုက်ပြီးတော့သာသနာမှာကြီးညိုပြီးတော့ပထမသံဃာယတနာတင်တဲ့ရှင်မင်းအဖြစ်ကိုခံယူသွားတယ်လှူလိုက်တဲ့အလှူအတန်းဆိုတာလဲရရက်ဆက်ဆက်ကိုသူလှူတာမြတ်စွာဘုရားပေါ်ကြီးညိုတဲ့နေရာမှာလဲအယံကိုကြီးညိုတာအဲ့ဒီလောက်တောင်းပန်ဝန်ချပြီးတော့နောက်ထပ်မှားတဲ့အမှားမျိုးကို မလုပ်တော့ဘဲနဲ့လှုပ်လိုက်သည့်အတွေ့အခု အဇာတတမင်းဟာအဲ့ဒီအဝီစီငရဲမှာခံရမဲ့ဘေးကလွတ်ပြီးတော့အခုလောဟကုံပြီငရဲမှာအနှစ်6000ပဲခံရတော့မယ်တောင်းမှန်ဝန်ချလိုက်တဲ့အကျိုးကြောင့်နော်စောသောကရှင်ဒေဝရကလည်းပဲတဲ့သူကမြတ်စွာဘုရားကိုနောက်ဆုံးတော့သူတံဝေခါတွေရသွားတယ်တန်ခါသင်ခွဲပြီးတဲ့အချိန်မှာတော်တော်လေးသူ နောင်နာရသွားတယ် တန်ဃာတော်900အဲ့ဒီတန်ဃာတော်900သူ့နောက်ပါသွားအောင်သူစီယုံသွားတယ်ဘလို့စီယုံလဲဆိုတော့ရသော်ဖရာတဲ့ယဟန်တော်တွေအလုံးတက်တက်လွတ်စားရမယ်လို့အရှင်ဘုရားပြည့်ညတ်တော်မူပါရသော်ဖရာမပြည့်ညတ်ဘူးတဲ့သူကသူစားခြင်းစားမစားခြင်းနေတဲ့မြတ်စွာဘုရားယဟန်တော်တွေမှန်သမျှအကုန်တောထွက်ပြီးနေရမယ်လို့ပြည့်ညတ်တော်မူပါ ရသော်ဘုရားသူကသူတောနေနေမြို့နေနေတရားကျင့်ဖို့ပဲရေးကြမပြညတ်ဘူးတဲ့အဲ့ဒီလိုနဲ့ तू တောင်းညင်တာတောင်းတာရသော်ဘုရားကလည်းသိတယ် तू ကအကြံစိုးနဲ့ तू တောင်းတာရသော်ဘုရားလည်းခွင့်မပြုအဲ့ဒါသာသနာရှိချောင်းမဟုတ်ဘူးတဲ့တွေ့ကြည့်လေတရားဓမ္မတွေဘုန်းကြီးတွေအကုန်လုံးကတောတဲ့တာသွားပြီးတော့ငုတ်တုတ်တရားကြီးပဲထိုင်နေတရားဓမ္မတွေအခုလိုတရားနာခွင့်ရပါမလားဟုတ်တယ်မို့လားဒီလိုတရားတွေကို နှစ်ပေါင်း2000ကျော်လောက်အခုထိမ့်သိမ့်ခဲ့တဲ့တန်ဃာတော်တွေဟာမြို့နေကြတောနေကြမိမိတို့တက်တော်သလိုနေနေကြပြီထိမ့်သိမ့်ခဲ့လို့ဒီလောက်နှစ်ပေါင်း2000ကျော်ကြာတာအဲ့တော့သူ့ရဲ့ရှင်တေဝဒကကောင်းစေခြင်းလို့မဟုတ်ဘူးသူကအလိုစိုးနဲ့သူကတန်ဃာကိုတင်းခွဲခြင်းလားမြတ်စွာဘုရားကိုလောက်ကြံလို့လည်းမရအဲ့ဒါကြောင့်မို့သူ့အနေနဲ့ကကဲရှင်ဘုရားတို့စဉ်းစားကြည့်သမ်းပါတဲ့တတ်တတ်လွတ်စားတာနဲ့မစားတာဘယ်ဟာကောင်းတော့လဲအဲ့ဒီမှာ ယဟန်တွေကလည်းယဟန်ဖြစ်စာလေးတွေဆိုတော့ဟာဟုတ်တာပဲတတ်တတ်လို့စားရင်ကောင်းတာပဲဟုတ်စားဘာလို့မြတ်စွာဘုရားခွင့်မပြုတာလဲပေါ့တောထွက်တရားအထုတ်နေကောင်းတာပဲဟုတ်စားဘာလို့မြတ်စွာဘုရားခွင့်မပြုတာလဲပေါ့သူတို့အဲ့လိုဖြစ်တာအဲ့တော့ကဲအဲ့ဒါဆိုရင်တော့တပည့်တော်သွားတော့မယ်ကော်တော်တို့တပည့်တော်နဲ့လိုက်ချင်လိုက်မြတ်စွာဘုရားချစ်သားညီညွတ်နေတဲ့တန်ခါကိုမင်းမခွဲနဲ့မင်းဒုက္ခဖြစ်လိမ့်မယ်နားမထောင် မန်နေလေမာနတွေလေဂုံတွေတရက်တွေကြော်သောခြင်းနဲ့အဲ့ဒီစိတ်တွေကလွှမ်းမိုးထားလိုက်သည့်အတွက်ရှင်တေဝဒကအဲ့ဒီ900ကိုခေါ်ပြီးတော့သွားတာအဲ့ဒီမှာမြတ်စွာဘုရားအာနန္ဒာအာရှင်မောကလန်နဲ့ရှင်သာရိပုတ္တရာချက်သားတော်တဲ့အဲ့ဒီယဟန်တော်တွေသွားပြန်ပြီးတရားဟောပြီးပြန်ခေါ်ခဲ့ အဲ့ဒါနဲ့သူကအဲ့ဒီယဟန်တွေကိုခေါ်သွားပြီးတော့ဟိုရောက်တော့ရှင်တေဝရကမြတ်စွာဘုရား နေသလိုပဲသူကနေတယ်ထိုင်တယ်အဲ့ဒီမှာရှင်သာရိပုတ္တရာရှင်မောကလန်လိုက်လာတော့ကဲမပြောဘူးလားငါတရားသဘောကြလို့ရသော်ဖျားလဝဲတော်ရန်လက်ရတော်ရန်နေတောင်းငါနောက်လိုက်လာပြီဆိုပြီးတော့အဲ့ဒါနဲ့အရှင်သာရိပုတ္တရာရှင်မောကလန်တို့ကလည်းအသာလေးပဲဝင်းထိုင်ပြီးတော့ကဲတပည့်တို့တန်ဃာတွေတရားဟောပါဦးမယ်ဆိုတရားဟောတာ အကုန်လုံးအားလုံးနဲ့သဘောပေါက်လဲပြီးတော့ကဲကိုတော်တို့ပြန်ကြွခြင်းလဲလိုက်ခဲ့ကြတော့ဆိုပြီးတော့တခါတည်းအဲ့ဒီမှာရဟန်းတော်900လုံးကောင်းကင်ကနေခေါ်ပြီးပြန်ချလာခဲ့တာရှင်ဒေဝဒကအရင်နှောင်းကတော့အဘိညာဉ်ရတယ်လေမြတ်စွာဘုရားကိုတတ်မယ်လို့စိတ်ကူးပြီးကြတယ်သူတကောတော်အကုန်ပျောက်သွားပြီကောင်းကင်လည်းမပြန်နိုင်တော့ဘူးသူကအချိန်လေးနဲ့ဒါဖိတ်ပြီးနေရတဲ့ဘဝကိုအဇာတတကလည်းသူနန်းတော်လာတော့က မြေလျှောပြီးလာခဲ့တာအဇာတတိုက်ရဲ့နန်းတော်ကိုလာတော့ကသူ့ရဲ့အခမ်းအနားကိုဘွားဆိုလာပေါ်တာလာပေါ်တော့ဟိုကလည်းအထင်ကြီးသွားတာတကောတွေကို အထင်ကြီးသွားပြီးတော့လက်ခံတာကိုအခုကြတော့ဘာတကောမှမရှိတော့ဘူးရှင်သာရိပုတ္တရာတို့ရှင်မောက္ကလန်တို့ယဟန်တော်တွေခေါ်ပြီးကောင်းငင်ပြန်သွားလဲလိုက်လဲမခေါ်နိုင်တော့ဘူးဆိုတော့သူ့ရဲ့တပည့်ကောကာလိကဟဲ့ကောကာလိကဟိုမှာပါကုန်ပြီပါကုန်ပြီငါတို့တော့သွားပါပြီဆိုပြီးတော့ ပူလောင်ပြီးတော့အဲ့ဒီမှာသွေးတွေအာတာအဲ့ဒီသွေးအာတဲ့ယောဂါကနေစာပြီးတော့စိတ်ဓာတ်ကြယောဂါတွေဖြစ်သွားပြီးတော့ကောလတိတိရှင်တေဝရဟာအဲ့ဒီမှာယောဂါတွေခံစားပြီးနောင်တရအော်နောင်တော်ဖះကိုငါကတော့တပ်ဖို့တွေကြံလိုက် ပြမှားလိုက်မျိုးစုံ လုပ်ခဲ့တယ် နောင်တော်ဖះကတော့ငါ့အပေါ်ကိုတခါမှဒေါသလည်းမဖြစ်ရှာဘူးငါနောင်တော်ဖះကိုပြန်ပြီးတောင်းပန်ခြင်းပြီတောင်းပန်ခြင်းပြီဆိုတော့သူတပည့်တွေကထန်းစင်ကြီးနဲ့လိုက်ပို့တယ်တာဝတိနဲ့ရာဇကြိုဆိုအဝေးကြီးအဝေးကြီးကားနဲ့သွားရင်တန်နေကုံတော့သွားရတယ်ခကြီးကြီးအဲ့ဓာကြီးကိုရှေ့ခက်ကထန်းသိင်နဲ့ပင်ပြီးတနေ့တယူဇနာတယူဇနာနှုံး အဲ့လိုနှုံနဲ့လာတာမြတ်စွာဘုရားရှင်တေဝရမြတ်စွာဘုရားကိုတောင်းပန်ခြင်းလို့လာနေပါပြီဖေဟာငါ့ကို तू တောင်းပန်ခွင့်ရတော့မှာမဟုတ်တော့ပါဘူးကွယ်မြတ်စွာဘုရားအခုလာနေပြီဖေဟာဘယ်နာရောက်ပြီဖေဟာဘယ်နာရောက်ပြီဖေဟာနေနောက်ဆုံးတော့မြတ်စွာဘုရားဇေတဝန်ကျောင်းပေါက်နာရောက်ပြီဖေဟာရေကနာမှာတယ်ဖေဟာအေးငါဖေဟာဖူးခွင့်ရမှာမဟုတ်တော့ပါဘူးကွယ်မြတ်စွာဘုရားအဲ့ဒီလိုနဲ့ရှင်တေဝရက အဲ့ဒီဇေတဝန်ကြောင့်ခြေရင်အဲ့ဒီနာရောက်တော့ရေကန်လေးနာမှာခြောက်အောင်ငါရေတောက်အောင်မယ်နားပြီးမှဖះထံရှ िख ိုးမယ်ဆိုပြီးတော့ခြေတော့မြေချလိုက်တဲ့အချိန်မှာ မြေကြီးကဆွဲယူလာမြေကြီးကဆွဲယူပြီးတော့လှုပ်လို့မရတော့ဘူးသွားပြီငါတော့မြေမျိုးပြီအဲ့ဒီ မြေမျောပြီလဲသိလဲသိရောတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းနဲ့မြေမျောတော့အဲ့မြေမျောတဲ့အချိန်မှာမြတ်စွာဘုရားတဲ့နောင်တော်ဘုရားတဲ့တပည့်တော်နောင်တော်ဘုရားကိုဘလောက်ပဲပြမပြမနောင်တော်ဘုရားတပည့်တော်ပေါ်မှာဘာတစ်ခုမှအပြစ်မယူဘူးတဲ့နောင်တော်ဘုရားကိုကိုယ်တိုင်ကိုကြတပည့်တော်လာပြီးတော့ရှက်ခေါ်ခြင်းပေမဲ့ တပည့်တော်ရှ िख ိုးခွင့်မရတော့ပါဘူးဖျားနောက်တော့ဖျားကိုဖျားတပည့်တော်အခုလှူစရာတန်းစရာလည်းမရှိတော့ပါဘူးအခုဖျားတပည့်တော်ရဲ့အယောတွေအသွေးတွေအသားတွေနဲ့ပဲနောင်တော်ဖျားကိုဖျားတပည့်တော်လှူခဲ့ပါတယ်ဖျားဆိုပြီးတော့နောက်ဆုံးသူ့ရဲ့အသွေးအသားခန္ဓာကိုယ်နဲ့မြတ်စွာဘုရားကိုလှူသွားခဲ့တယ်တောင်းမှန်ပြီးတော့လှူသွားသည့်အတွက်ရှင်ဒေဝဒဟာ အဲ့ဒီကောင်းမှုရဲ့အကျိုးကြောင့်နောက်ကဘာတသိန်းရဲ့အထက်မှာအထိတ်တရလို့အမည်ရတဲ့ပစ္စေကဗုဒ္ဓမထေမြတ်ဖြစ်မယ်။နော်အဲ့ဒီဘဝမှာကျွတ်တန်းဝင်မယ်စောစောကအဇာတသက်ကြတော့သူကကြတော့ဝိဇိတာဝီဆိုတဲ့ပစ္စေကဗုဒ္ဓဖြစ်ပြီးကျွတ်တန်းဝင်လိမ့်မယ်။အဲ့တော့အဇာတသက်ရောရှင်ဒေဝတာရော မြတ်စွာဘုရားထံပြမှားပြီးတော့နောက်ဆုံးအကုန်တောင်းပန်ဝန်ချကြော့သွားကြတဲ့အကျိုးတွေကအဲ့ဒီလိုနောက်မှာပြစ္ဆေကဗုဒ္ဓအဖြစ်နဲ့ကြွတန်းဝင်တဲ့အကျိုးတွေသူတို့ရလိမ့်မယ်အဲ့တော့ဦးဇင်းတို့တာမန်အားဖြင့်ပြမှားကြတဲ့ပုံကိုယ်တွေအပြစ်ကြေအောင်ကြတော့ဘာလုပ်ရလဲဆိုတော့ဥပမာကိုယ့်ရဲ့အမေ ကိုယ့်ရဲ့အဖေ အမေအဖေပေါ်မှာပြစ်မှားထားတဲ့သာသမီဆိုရင်အဲ့ဒီသာသမီကဖြစ်နိုင်ရင် အမေအဖေရဲ့အုတ်ဂူပေါ့နော်ဥမာဒါတက်တက်ရှိမရှိတော့ဘူးဆိုရင်ပြောတာတက်ရှိထေရှားရှိသေးရင်အမေအဖေရဲ့ခြေရဲမှာခြေပြားကိုဥကောင်းနဲ့တိုက်ပြီးတော့ကိုနော်ကိုယ့်ရဲ့ဆံပြားနဲ့အမေဖေရဲ့ခြေပြားနဲ့တိုက်ပြီးတော့သားတို့သမီးတို့ကိုအမေဖေတို့ ခွင့်လွတ်တော်မူပါဆိုပြီးအဲ့ဒီလိုကို တောင်းပန်ရတယ်အဲ့ဒီလိုမှ အမေဖေကမရှိတော့ဘူးတမလွန်ဘုရားရောက်သွားပြီဆိုရင်အမေအဖေရဲ့အုတ်ဂူကို သွားလို့ရရင်အုတ်ဂူကိုသွားပြီးတော့ကြောပါအုတ်ဂူကိုသွားပြီးကြောလို့မရဘူးဆိုရင်တော့ကိုယ့်ရဲ့အိမ်ကနေပြီးတော့သေးသေးချာချာပြန်ပြီးတော့တောင်းမှန်ဝန်ချကြောရတယ်ဒါကအမေဖေး ကျန်တဲ့သီလသမာဓိပညာကြီးခဲ့တဲ့ပုံကိုယ်တွေရှိရင်လေအဲ့ဒီသီလသမာဓိပညာရှိခဲ့တဲ့ပုံကိုယ်တွေအပေါ်မှာသေးသေးချာချာတက်ရှိသေးချာရှင်သေးချာသွားတောင်းပန်ရတယ်။ဟိုကပုံကိုယ်ကကိုယ့်ထက်သီလသမာဓိကြီးထားတဲ့ပုံကိုယ်မြန်ဖြစ်ရင်ကိုယ်ကသွားပြီးတော့အဲ့ဒါခံရပြီ။အဲ့ဒါဘလို့မှဟိုလုပ်လို့မရဘူး။နော်။ပြောပြောမှဆိုမှဒါကြောင့်မို့ ရားရှင်ရဲ့လက်ထက်ကအရှင်နာတရာဆိုတဲ့မထေရဘာတော်တဲ့သွားရင်းနဲ့ပိတ်တာတူးတွေ့တယ်ပိတ်တာကခန္ဓာကိုယ်ကရွှေရောင်းကိုဝင်းနေတာမျက်နာကဝက်မျက်နာဖြစ်တယ်ဟာရှင်ဖျားအော်ဘလို့ပုံကိုကြီးပါလဲသူကကြည့်တော့အရှင်ဖျားတပည့်တော်ကြည့်ပါတပည့်တော်ပိတ်တာလေဖျားတပည့်တော်ကိုကြည်သမ်းပါကြည်ပါတယ်ခန္ဓာလည်းရွှေရောင်နေဝင်းလို့ ဗဇက်ကလည်းမျက်နှာလည်းဝက်မျက်နှာကြီးနဲ့ဘလို့ဖြစ်တာတော့အရှင်ဘုရားကိုတန်ဝေကရစေခြင်းလုံးလို့ပါဖေဟာလူဘဝမှာရှိတော့မဟာဒီနှုတ်လေးကိုစောင့်တော်မူပါဖေဟာတပည့်တော်ဟာယဟန်ဘဝနဲ့အကျင့်သီလတွေကောင်းကောင်းကြီးကျင့်ခဲ့ပါယသန်းနဲ့ဟောဒီနှုတ်လေးမဆောင်ခဲ့လို့တပည့်တော်ဟောလို့ဖြစ်ရတယ်ဖေဟာနှုတ်ကြမ်းခဲ့လို့ဖေဟာ ယဟန်တော်တွေရဲ့အပေါ်မှာသွားသွားသွားသွားပြီးတော့ပြမှားကြီးမိခဲ့လို့ဖရာအဲ့ဒါကြောင့်မို့တပည့်တော်ရဲ့နှုတ်ကြမ်းငယ်သည့်အတွက်တပည့်တော်အခုပိဋ္ဌာဘဝမှာခန္ဓာကိုယ်သီလစောင့်တဲ့တကောကြောင့်ရွှေရောင်ဝင်းมาတော့လည်းပဲမျက်နာကဝက်မျက်နာနဲ့တပည့်တော်ပိဋ္ဌာဖြစ်ရပါတယ်ဖရာအရှင်ဘုရားတပည့်တော်ကိုကြည့်ပြီးတော့တဝေကယူတော်မူပါဖရာနောက်နောက်အရှင်ဘုရားရဲ့အပြောအဆိုတွေကို တပြည့်တော်ကဲ့သို့မဖြစ်အောင်အရှင်ဘုရားနေတော်မူပါဖေရဆိုပြီးတော့ပိတ်တာလျှောက်တာကြောင့်မို့ဦးဇင်းတို့တို့တွေဟာလောကကြီးထဲနေတဲ့အခါကျတော့အပြောလဲမှားတတ်တယ်အနေလဲမှားအလုပ်လဲမှားတတ်တယ်အဲ့တော့အရင်ကမှားခဲ့တာဆိုရင်လဲမှားခဲ့တာမှားပါစေတော့အဲ့ဒါကိုလည်းပြန်ပြီးနောင်တရမနေနဲ့ကြေအောင်ပဲဦးဇင်းတို့ကပြန်လုပ်ရုံပဲ ဩငါအမေပေါ်မှာပြမထားသလားငါအဖေပေါ်မှာပြမထားသလားအမေတွေအဖေတွေငါကြောင့်မျက်ရည်တစ်ပေါက်ကြမိအောင်ငါပြောမိဆိုမိလုံမိခဲ့သလားလုံမိခဲ့ရင်တက်ရှိထင်ရှားအမေဖေရှိရင်တက်ရှိထင်ရှားသွားပြီးတော့ချက်ချင်းပြန်တောင်းပါတက်ရှိထင်ရှားမရှိတော့ဘူးဆိုရင်အုတ်ကူရှိရင်အုတ်ကူသွားတောင်းပါအုတ်ကူမရှိရင်အိမ်မှာဖះစဉ်ရှေ့မှာပန်းရေချမ်းစင်မီတောက်တော်ရေတွေနဲ့လှုပ်ဒန်းပြီးတော့မှ တောင်းပါ အခုဒီနေ့မနေ့ဆိုရင်ဟောမှာဦးစင်အခုချိန်တည်းတော့မသိရသေးဘူးဦးစင်ဒီနေ့မနေ့ဆိုရင်ဦးစင်ကခင်မွန်ကြီး10ပါပြီးခဲ့တဲ့နှစ်တည်းတုန်းကဦးစင်ကဒီသတင်းကြိုလာပြီးနေမှာတစ်သီးတထောင်ပန်းတထောင်ရေတထောင်ဆိုပြီးတော့အဲ့လိုတထောင်နှုံးနဲ့ဦးစင်ကကတ်တယ်အခုဒီနှစ်တော့ဦးစင်တို့ကိုဗစ်ကျေးဇူးကြောင့်ကတ်မရတော့ဘူးကတ်မရတော့ဦးစင်ဟာဦးစင်ပဲကဲအဲ့တော့ဦးစင်ကခင်မွန်ကြီး10ပါမနေ့က ဦးဇင်းမနက်ကတရားတော်ဝဲဟောပါတယ်9နာရီဝဲကဒါအမေရိကဓမ္မကြီးတွေအခုမနက်ကဖះလူကြောက်လူတွေတရားတော်ဝဲဟောဟောပြီးတာနဲ့မနက်က9နာရီထိုးတာနဲ့ဒါဦးဇင်းအခုခင်မွန်ကြီး7ပါးအလုံးကိုအဲ့ဒါတတိ7ပွဲတောက်တော်ရေးတွေအဲ့ဒါပန်းတွေအကုန်နဲ့အဲ့ဒါ10မျိုးစီ10မျိုးစီဦးဇင်းအဲ့ဒါအကုန်လုံးလုတ်ပြီးတော့မှအဲ့ဒါဦးဇင်းအခုမနက်ကအလုံးကိုတောင်းပန်ဝန်ချကြော့ပါတယ်နော်အဲ့တော့ ဒီလိုအလေးအထလေးကိုဦးဇင်းကတတိတထောင်ပန်းတထောင်နဲ့ဒကာဒကမတွေအဲ့ဒါအဲ့ဒီတောင်းပန်ဝန်ချခြင်းကိုလှုပ်စေခြင်းလို့အဲ့ဒါနဲ့နှစ်တိုင်းလှုပ်ပေးတာနှစ်တိုင်းလှုပ်ပေးတာအဲ့ဒါဒီနှစ်တော့ဒကာဒကမတွေအတွက်ဦးဇင်းသီးသန့်ကြီးလှုပ်မပေးနိုင်လို့အခုဒီကနေပြီးတော့ဦးဇင်းကအခုအော်ဒီနေ့ဒကာဒကမတွေကိုအခုတရားဟောပြတာနဲ့အဲ့ဒါတောင်းပန်ဝန်ချကတော်ချင်းကိုအမေရိကတော့တကယ်တမ်းတော့မနှက်ဖန်ပေါ့နော်ဒါပေမဲ့တချို့တယ်လီမနှက်ဖန်အာဦးဇင်းနဲ့တရား မထိုင်ပြစ်တာတွေတို့ရှိရင်လည်းရှိမှာစိုးလို့အဲ့ဒါကြောင့်မို့ဒီနေ့ရောမနှက်ဖန်ရောဦးဇင်းလုပ်ပေးပါမယ်လို့ဆိုပြီးတော့เนาะအပြစ်တွေကျေစေခြင်းလွန်းလို့ဦးဇင်းတို့တရားတော်မတွေဒီအာကုဇိုတွေရှိခဲ့ရင်ကျေပြောက်စေခြင်းနဲ့တိုးတက်စေခြင်းနဲ့ဦးဇင်းဆန္ဒပါเนาะကြောင့်မို့ဦးဇင်းကိုထိုင်လဲပဲအဲ့ဒါမနေ့ရတဲ့တည်တည်တွေအကုန်လုံးစီမံထားပြီးတော့ဒီနေ့မနေ့အဲ့ဒါအကုန်လုံးအာအလုံးဝန်ချတောင်းပန်ဝန်ချကြော့တယ်ပြီးတဲ့အခါကျတော့ မဟာသမယခုနှစ်သုတ်ပဋ္ဌာန်းတရားဒေသနာတော်တွေပိယိတ်တရားတွေရွတ်ဖာပြီးတော့မှဒါမနေ့ခင်းကအကုန်လုံးဒါမနေ့ကအလုံးပြီးစီးပါပြီမနေ့ပိုင်းမှာအကုန်လုံးအကုန်လုံးလုပ်ပြီးတော့ဒါအခုနေခင်းဒီတရားပွဲရောခုညဒီမှာတွေရောအခုဒါဒကာဒကမတွေအကုန်လုံးကိုလည်းဦးစင်ကအကျိုးများစေခြင်းလို့လေတောင်းမှန်ဝန်ချကြော်ခြင်းနေနဲ့လှုပ်လိုက်ရင်သူတော်ကောင်းတွေရဲ့စိတ်ဓာတ်အဲ့ဒီစိတ်ဓာတ်ကဘလောက်မြင့်မြတ်တော့အရှင်ယာဟုလား ရသော်ဘုရားရဲ့သားတော်အရင်ခောက်ခောက်ကြံတဲ့ပုံကိုယ်တွေဆိုအလိုလိုမှမန်တက်နေတာအမငါဖះသားဆိုရင်မန်တက်မှာပေါ့ရှင်သာရိပုတ္တရာရှင်ရာဟုလာမှာမရှိဘူးအရှင်ရာဟုလာက တခါတဲ့တဲတွေကိုလက်နဲ့ဆုပ်ပြီးတော့တပည့်တော်ကိုဆုံးမမဲ့ဆရာသမားများ ဟောဒီတဲနဲ့အမျှရပါသေးတဲလုံးနဲ့အမျှရပါသေးလို့အဲ့လိုဆုတောင်းတယ် ကိုရင်ယာဟုလာသွားတဲ့လမ်းခရီးမှာနောက်ကနေပြီးတော့တခါတဲ့ကိုရင်တွေကသူ့အကြောင်းသိကျင်လို့သူလမ်းဖြတ်သွားပြီဆိုရင်တပြက်စီးတွေကိုပြစ်ချလိုက်တယ်ပြီးရင်ကိုရင်ယာဟုလာလမ်းမှာတပြက်စီးကြာနေမတွေ့ဘူးလားလို့ပြောတာအော်မှန်ပါဗျာတပည့်တော်မမြင်လို့ပါဗျာဆိုသွားပြီးကောက်ပြီးပြန်သိမ့်တယ်နော်တခါရှင်သာတိပုတ္တရာသင်္ကန်းကရမ်းလာတာသင်္ကန်းကမညီဖြစ်နေတော့ကိုယ်လေးကအရှင်ဖျား သင်ကညီအောင်ဝတ်ပါအောင်ဖះဆိုအော်ကျေးဇူးတင်လိုက်တာကိုယ်လေးကိုယ်လေးဆိုပြီးတော့သူ့ရှေ့တွေဝတ်တာမဟုတ်ဘူးဟိုဘက်လှည့်ပြီးတော့သင်္ကန်းကိုတေချာယုံရှင်ဖះပြန်ကြည့်ပါအောင်ဖះညီပြီလားလို့ပြောတယ်တဲ့နော်ရှင်သာရိပုတ္တရာတို့စိတ်ဓာတ်နော်ဩငါကအက္ခသာဝကကြီးမင်းကိုရန် လာပြောနေရသေးလားဆိုခေါင်းထားခောက်တာမျိုးမလုပ်ဘူးမန်နေချတာမာနတွေချတာဒါကြောင့်မို့ဖူးမြော်မန်လျှော့လို့ပြောတာ မန်မလျှော့ရင်မကြော့နိုင်မန်လျှော့မှာကြော့နိုင်တာအဲ့ဒီမန်ကအပယ်လေးပါချငါပါပဲငါညာပဲဆိုတဲ့မန်နော်အဲ့ဒီမန်နေမာနတွေဟာကိုယ့်ကိုအပယ်ချမဲ့ဟာဒါကြောင့်မို့ဦးဇင်းတို့ဒကာဒကမတွေကတယောက်နဲ့တယောက်မမချနိုင်ဘူးရှစ်မခွနိုင်ဘူးဦးမတိုက်နိုင်ဘူးဆိုတာကိုကမန်နေရှိတယ်ပြိုင်ဆိုင်မှုတွေရှိတယ် မနာလိုခြင်းတွေရှိတယ်အဲ့ဒါကြောင့်မို့အဲ့ဒီမနာလိုခြင်းဆိုတာတွေမန်တွေမာနတွေဒေါသတွေအိတ်တာမစ္စရိယဆိုတဲ့အဲ့ဒီတရားတွေဟာကိုယ့်ကို အပယ်ချမဲ့တရားတွေလို့သိပြီးတော့ကိုယ့်ရဲ့စိတ်တန်တာနဲ့မှပေါ်လိုက်ပေါ်လိုက်ဖြောက်ပြစ်ဒေါသစိတ်ကလေးပေါ်လာတယ်ဒီဒေါသစိတ်ကလေးကိုကြာကြာမထားနဲ့ဟိုဟာလေးမကျင်နာလိုက်ဒီဟာလေးမကျင်နာလိုက်စိတ်မှာဖြစ်တယ်ဒေါသအဲ့တော့ ကိုကဒေါသဆိုတာကအနာဂါမိမှတ်မှာပယ်တာလေအနာဂါမိမှတ်မရောက်သေးမသေးမချင်းကသောတာပန်တွေကလည်းဒေါသရှိသေးတာအကျမ်းသားကြီးတာမရှိတော့တာဒဂရကံလည်းရှိသေးတယ်အနာဂါမိမှတ်ရောက်မှ तू ကဒေါသအပြီးပယ်တာအဲ့တော့ဒေါသကိုယ်တန်တန်ရှိနေတော့တခါတလေကြိုက်တာလည်းရှိတယ်မကြိုက်တာလည်းရှိတယ်တခါတရံကြောင့်ကိုယ့်ဘောကျေးဇူးတွေဘလောက်ပြုတ်ထားပြုတ်ထားကိုမကြိုက်တာလေးတခုပြောမိလိုက်တာနဲ့အဲ့ဒါကိုပဲယူပြီးတော့တခါတည်းမုံတာသူ့ဘော ကြောင့်မို့မြတ်စွာဘုရားကအဲ့ဒီလိုမဖြစ်အောင်ကျေးဇူးတရားကိုသိဖို့ကျေးဇူးကိုဆက်တတ်ဖို့လောကမှာရှားတယ်လို့ပြောတာကျေးဇူးကိုသိတတ်တယ်သိတတ်တဲ့ပုဂ္ဂိုလ်ကလည်းရှားတယ်အဲ့ဒီထက်ပိုရှားတာကကျေးဇူးသိပြီးဆက်နိုင်တဲ့ပုဂ္ဂိုလ်ကပိုရှားတာတချို့တက်လေဆိုရင်ဘလောက်ထိဥစဉ်တို့ကြားရတော့သူ့ဖေကိုပြန်ပြောတာအားတဲ့ခမရအကျုပ်ကိုမွေးုံမှမွေးထားတာတဲ့ကျုပ်ကပြန်ကြွေးနေရတာတဲ့ ဩဦးဇင်းမရင်နှမ်းမှာမကောင်းလိုက်တာဒီစကားသူ့မို့ပြောထွက်ရက်တယ်ဘာလို့လဲဆိုတော့ तू ကခုသားကအစဉ်ပြေနေတော့ तू ကပြန်ကျွေးနေရတာကိုကျွေးနေရတဲ့အခါကျတော့ဟိုကအဖေကို तू ကအဲ့လိုပြန်ပြောတယ်ခင်ဗျာအကျုပ်ကိုမွေးရုံမဲ့မွေးခဲ့တာပဲတဲ့အဲ့ဒီမွေးရုံမွေးခဲ့တာကိုကျေးဇူးကဆက်မရဘူးเนาะကျေးဇူးကဆက်မရဘူးเนาะမွေးမွေးပြီးရင်တတ်ပြခဲ့ရင်လူကိုဖြစ်လိုက်မှာမဟုတ်ဘူးဟုတ်တယ်မဟုတ်လားတစ်သက်လုံးတစ်ခါတည်း ကျွေးခဲ့တဲ့မွေးခဲ့တဲ့စောင့်ရှောက်ခဲ့တဲ့ကျေးဇူးတရားတွေကိုကြီးလာတဲ့အခါကျတော့သာသမီတွေကမေ့လျော့တတ်တယ်အဲ့ဒါကြောင့်မို့ဦးဇင်းတို့ရဲ့မြတ်စွာဘုရားကအဲ့ဒီကျေးဇူးဂုဏ်တွေမိဘကျေးဇူးကိုမှမသိတတ်တဲ့သာသမီလောကမှာဘု து ကျေးဇူးမှမသိတော့ဘူးတဲ့ဘာလို့လဲဆိုဒီလောက်ကျေးဇူးကြီးမားတဲ့အမေအဖေတော်မှကျေးဇူးကမ်းနေသူကကျန်တဲ့လူလည်းကမ်းတော့မှာပဲလေဟုတ်တယ်မို့လားအဲ့ဒါကြောင့်မို့ ဦးဇင်းတို့ကဗုဒ္ဓရဲ့အဆုံးအမတွေနာယူနေတယ်ကျင့်သုံးနေတယ်ဒီဟာတွေလိုက်နာနေတယ်ဆိုဦးဇင်းတို့တရားတော်မှတွေဖယားနဲ့အရိယာတွေသူတော်ကောင်းတွေလမ်းကိုဦးဇင်းတို့တွေကလိုက်နိုင်အောင်လုပ်ရမယ်တခါတည်းနဲ့အကုန်လုံးကြီးဖြစ်စေဆိုပြီးအုံဖတ်လို့လို့မရဘူးလေပါရမီတွေအထုံတွေဝါသနာတွေရှိတယ်အရင်ဘဝတုန်းကဒေါသကြီးစရိုက်ကြမ်းတဲ့လူကနောက်ဘဝလည်းကြမ်းတာပဲ ဒီဘဝမှာမေတ္တာအားကောင်းတဲ့ပုဂ္ဂိုလ်ကနောက်ဘဝလည်းမေတ္တာအားကောင်းတာပဲဒီဘဝမှာတိမ်မွေးတဲ့ပုဂ္ဂိုလ်ကနောက်ဘဝလည်းတိမ်မွေးတာပဲကို့မှာကစရိုက်ချမ်းနေလောဘချမ်းနေဒေါသချမ်းနေရှိသလားရှိရင်အဲ့ဒီဟာတွေကို ပြင်နိုင်အောင်လုပ်ရတယ်မပြင်နိုင်အဲ့ဒါဘဝ၌ဘဝတိုင်းပါတာနော်အခုရှင်တေဝဒနဲ့မြတ်စွာဘုရားအလောင်းတော်ကြည်လေဟောဦးဇင်းတော်စာသင်ငယ်ဖို့တဲ့ရွဲကုံတဲ့ဘဝ အဲ့ဒီရွယ်ကုန်တဲ့ဘဝကနေမှစလာခဲ့တဲ့ရံညိုးအဲ့ဒီဘဝနဲ့စလာတဲ့ရံညိုးကရောက်တဲ့ဘဝတိုင်းဖခင်အလောင်းကိုတတ်တာပဲရောက်တဲ့ဘဝတိုင်းသူ့ရဲ့ဘဝတွေဘဝတွေမှာဖခင်အလောင်းဒါနောက်ဆုံးဖခင်ဖြစ်တဲ့ဘဝအထိကိုအဲ့ဒီမကောင်းမှုလုပ်တဲ့စရိုက်ကြီးကအကုန်ပါသွားတာရောက်မို့ဘလူးဘဝအဖြစ်များတဲ့ပုံကိုယ်တွေဆိုလူဘဝရောက်လာရင်စရိုက်ချမ်းတယ်များသောအားဖြင့်ငကားဘဝလာတဲ့ပုံကိုယ်တွေဆိုဒေါသတွေတိတ်အားကြီးတယ် ဘာလို့လဲဆိုငကားတွေကဒေါသကြီးတာဒေါသကြီးခဲ့တဲ့အဲ့ဒီဘဝကနေလာတဲ့အခါကျတော့လူပြည်ရောက်ရင်ဒေါသကြီးတယ်ရံညိုးတယ်ကြီးတယ်အဲ့ဒါငကားရဲ့တတ္တိဘလူဘဝလာတဲ့ပုံကိုယ်တွေကျတော့တခါတည်းဒေါသကြီးတယ်ထက်ကလေးဆိုတတ်မဲ့ဖြတ်မဲ့တွေအရန်တွေလောက်တယ်ဘလူဘဝလာတဲ့တတ္တိတွေဩနတ်လောကလာတဲ့ပုံကိုယ်တွေဆိုရင်တိမ်မွေ့တယ်တချို့သောပုံပုံကိုယ်တွေပေါ့နော်တချို့တယ်လေမြမာဘက်ကလာတဲ့ပုံကိုယ်တွေကျတော့ လောကီလူပေါင်းနှံမှာကိလေသာအာယုံကာမဂုဏ်တွေနဲ့ကိုနေခြင်းစိတ်မရှိတာဘာလို့လဲဆိုဗြဟ္မပြည်မှာမေတ္တာကရုဏာမုဒိတာဥပေက္ခဆိုဗြဟ္မဇိုတရားနဲ့နေတာအဲ့ဒါကြောင့်မို့ဦးဇင်းတို့ရဲ့တန်တန်မှာ ရှိနေတဲ့လောဘကြမ်းဒေါသကြမ်းမောဟကြမ်းကျေစုတရားတွေကိုဖျက်ဆီးတတ်တဲ့ဟာတွေမနာလိုတတ်တာတွေဝန်တိုတတ်တာတွေအဲ့ဒီမကောင်းတဲ့စိတ်တွေအဲ့ဒီစိတ်တွေဟာဦးဇင်းတို့ ပုထုဇဉ်လူသားတိုင်းလူသားတိုင်းမှာရှိပါတယ် သူ့မှာရှိတာမဟုတ်ဘူးကိုယ်မှာရှိတာမဟုတ်ဘူးအဲ့ဒီရှိနေတဲ့မကောင်းတဲ့စိတ်တွေကိုဦးဇင်းတော်တရားတော်မတွေအော်ရှေ့ကအရှင်သာရိပုတ္တရာတို့အရှင်မောကလန်တို့ဒီလိုကျင့်သုံးသွားရင်ငါလည်းအဲ့ဒီလမ်းလိုက်မှာပဲဟောနမူနာယူရပါတယ်နော်ဦးဇင်းတို့ဖရာအလောင်းတော်တွေဘဝတွေဘဝတွေမှာမိဘတွေပေါ်မှာကျေးဇူးတွေအများကြီးဆက်ခဲ့တယ်အဲ့ဒီကျေးဇူးဆက်တဲ့မိဘတွေရဲ့ ဂုံမျိုးတွေကိုလိုက်ပြီးတော့အဲ့ဓာတွေကိုယူပြီးတော့ဦးဇင်းတို့ကလည်းကျေးဇူးဆက်ရပါမယ်အဲ့ဒီလိုကောင်းတဲ့လမ်းမကောင်းတဲ့လမ်းလမ်းနှစ်သွဲမှာကောင်းတာလှုပ်ထားတဲ့ပုံကိုမိဘကျေးဇူးကြည့်တယ်သိတယ်ဆရာသမားကျေးဇူးသိတယ်ကိုယ့်ထက်ကြီးတဲ့ပုံကိုတွေကိုရိုသေးတယ်ကိုင်းဆိုင်တယ်လေးစားတယ်ဆိုတာအဲ့ဒီပုံကတကက်သူတော်ကောင်းအာဒါတွေဘာလေးထားစရာရှိလဲအမေဖေဆိုတာသူကသူ့ မွေးခြင်းလို့မွေးတာပဲကိုနဲ့ဘာကျေးဇူးဆက်ဆက်ရှိလဲဟောမိုက်တဲ့လူတွေကြောင့်အဲ့စကားပဲသုံးတာအဲ့ဒီလူတွေသွားတဲ့လမ်းကျေးဇူးတရားကိုမဆက်ဘူးကျေးဇူးတရားတွေကိုဥပ္ပခါပြုတယ်နောက်တော့သူတို့ဘာလုပ်လဲအဲ့ဒါပဲသူတို့လည်းပြန်တွေ့တာပဲနော်သူတို့ဒါပဲပြန်တွေ့တာပဲဘာလို့လဲဆို စေရနာတိကံပဲလေကိုကအမေဖေးပေါ်မှာမကောင်းတာလုပ်ရင်ကိုကိုလည်းမကောင်းတာပြန်လုပ်တဲ့သားသမီးကပြန်ပြီးတော့ပေါ်တာပဲ အမေဖေးပေါ်မှာစောင့်ရှောက်တယ်ကျေးဇူးတွေပြုနေတဲ့သားသမီးသူတပားတွေပေါ်ရိုသေကိုင်းဆိုင်လုပ်နေတဲ့သားသမီးဒီကိုယ်ပေါ်လေသူများကအဲ့ဒါမျိုးပူဇော်တဲ့လူကိုင်းဆိုင်တဲ့လူပဲပြန်ပေါ်ရတာပဲအဲ့ဒါကြောင့်မို့ဦးဇနောကဩငါတို့ဟာဖရာရဲ့အဆုံးအမကိုခံယူတယ်တွက်ကြည့်လေမြတ်စွာဘုရားကို၌တောင်းမှတောင်းမှန်ကြီးဝန်ချခြင်းလုံနိုင်ဦးဇနောကပါမောဘာလို့မလုံနိုင်ပါလဲဟုတ်တယ်မို့လား ကိုကိုကိုမန်ကိုချပြီးတော့အော်အခုဦးဇင်းတို့ဒကာဒကမတွေဆိုအဖေရှိမယ်အမေရှိမယ်အော်အဖေမေမရှိရင်လည်းကွယ်လွန်သွားတဲ့မိဘတွေပေါ်မှာအာယုံယူပြီးတော့တောင်းပန်ဝန်ချမယ်ကိုဒေါ်တွေဦးကြီးဦးလေးဆွေတွေမျိုးတွေရှိမယ်ဒါတွေကိုဟိုတုန်းကပြစ်ထားမိရင်တော့မှသွားပြီးတော့တောင်းပန်မှာဝန်ချပါဘာမှမဟုတ်တဲ့အပြစ်လေးတွေနဲ့အာကာတတွေလည်းမထားနဲ့ကိုယ်စိတ်ထဲမှာပေါ်လာတဲ့အာကာတတရားတွေဒေါသတရားတွေအညိုးအသေးတွေကိုအကုန်ခွာချခွာချပြစ်နော် ပြန်ပြန်ပြီးဓာကြီးတွေပြန်ပြန်နှလုံးသွင်းနှလုံးသွင်းပြီးတော့နေရင်ယရနာလေးတစ်တာတဲ့ထဲ့ထားတဲ့လူဟာသူ့ဟာသူသွားသွားယရနာထုတ်ကြည့်သလိုပဲအခုတခါတည်းဟိုမကျင်တတ်တာကြီးပြန်ပြန်တွေးလိုက်ဒီလူကတော့ငါ့ကိုတော့ဓာပြောမိတယ်ဆိုပြန်ပြန်တွေးလိုက်လက်ဖြောက်တစ်ချက်တည်းတစ်ချက်တည်းဂရေယာသိမ့်တဲ့ချီသိမ့်တဲ့ချီအကုသိုလ်တွေပြန်ဖြစ်တာနော်အကုသိုလ်တွေပြန်ဖြစ်တာအဲ့ဒါကြောင့်မို့အဲ့ဒီလိုအကုသိုလ်တွေမဖြစ်အောင်စိတ်ထဲမှာပေါ်လာတဲ့ လောဘချမ်းတွေဒေါသချမ်းတွေမောဟချမ်းတွေမနာလိုခြင်းတွေဝန်တော်ခြင်းတွေနော်ကျေးဇူးတရားတွေခြေဖြတ်တတ်တဲ့အဲ့ဒီအကုသိုလ်တရားတွေမှန်သမျှဒါတွေဟာမကောင်းပါလားဒါတွေကိုငါစိတ်ထဲမှာပေါ်လာရင်ငါရှင်းပြမယ်ဆိုပြီးတော့ကိုယ်စိတ်ကိုအဲ့လိုမြဲမြဲမြန်မြန်ထားရတယ်စိတ်ကိုအဲ့လိုနိုင်နေအောင်လုပ်ယူရတယ်အဲ့လိုနိုင်နေအောင်လုပ်ပြီးတော့တောင်းပန်တရားရှိတဲ့ပုံကိုယ်တွေဆိုလဲတောင်းပန်လိုက်ပါတောင်းပန်တောင်းပန်ပြီးတော့ပြန်ပြမတာလည်းမလုပ်နဲ့ပေါ့နော် ဦးဇင်းတို့ငယ်တော့ကဦးဇင်းတို့ဒီခုတော့ပြန်တော့မူသွားကြပါကြီးဦးဇင်းဒီတစ်ပါးရှိတယ်သူကတခါတဲ့လှုပ်ချင်လှုပ်တယ်စိတ်ကလည်းတိတ်မနှံ့ရှာဘူးကိုမနှံ့ရှာတော့ तू လှုပ်ချင်လှုပ်လှုပ်တော့ तू ကတော့လှုပ်ချင်လှုပ်တာစိတ်မနှံ့လို့ဆိုဘေးကတော့သိခံတာပေါ့ဒါပေမဲ့ तू ကတောင်းမှနဲ့ပြီးပြန်လှုပ်တာပဲ तू ကပြန်လှုပ်တော့အဲ့ဒါနဲ့ဘေးနာဦးဇင်းတစ်ပါးဟိုမှာဝါးကိုခွဲနေတဲ့အချိန် तू ကသွားပြီးတော့အဲ့နာတောင်းမှန်တာတောင်းမှန်တော့ဟိုဦးဇင်းကဘာပြောလဲ သူစိတ်ဓာတ်မင်းတာဝန်ဟိုဟိုတောင်းပန်တာကြေအောင်ကတော့မင်းငါတတ်လိုက်မှပဲရတော့မှာကွာတဲ့ဒီမှာဓာမြင်လားဆိုတော့ဓာကိုပြတယ်အာအရှင်ဘုရားလာတောင်းပန်တာဘာလို့လဲဆိုမင်းကတခါတောင်းပန်လိုက်ပြီးငါပြမလိုက်ပဲလှုပ်တာကိုကွာတဲ့ဝါစရာတော်ပြောတယ်မင်းကတခါလာပြမလိုက်တောင်းပန်လိုက်ပြမလိုက်တောင်းပန်လိုက်ပဲလှုပ်နေတော့ဘယ်နဲ့လှုပ်ပါတော့ကွာတဲ့မင်းအပီးရှင်းဖို့ဆိုရင်တော့အဲ့ဓာနဲ့မင်းခုတ်တတ်ပါပဲ ပြီးတော့မှထင်ပါတယ်ကွာတဲ့ဟိုဖုန်းကြီးကနောက်တာပါအဲ့ဒါမျိုးလဲဆိုလိုတာကဦးဇင်းတို့တို့တွေမှာမလုပ်ရပါဘူးเนาะအဲ့တော့ကိုယ့်ရဲ့အသက်သိက္ခာဂုဏ်ဝါကြီးမြင့်တဲ့ပုံကိုယ်တွေအပေါ်မှာသွားပြီးတော့သီလ၅ပါးသီလကိုကလုံလို့၈ပါးသီလလုံတဲ့ပုံကိုယ်ကိုသွားပြီးတော့ပြမရင်အဲ့ဒါခံရပြန်တာပဲเนาะဒါကြောင့်မို့ဒီလူတယောက်ကလမ်းဘေးမှာတွေ့နေလို့သူ့မှာဘလောက်သီလစောင့်တည်ထားမှမသိဘူး ကြောင့်မို့အမေဖေတွေပြမှားတဲ့ပုံကိုယ်တွေတောင်မှသီလရှိတဲ့အမေဖေနဲ့သီလမရှိတဲ့အမေဖေမတူဦးဇင်းတို့မြန်မာနိုင်ငံမှာဒါသူတို့ဇလန်းတွေတောင်သူတို့ရိုက်ထားတာရှိတယ်လို့ပြောတယ်ဦးဇင်းဒီမှာတော့ကလေးတွေအများတန်းဒါဦးဇင်းကတံဝေကားရစေခြင်းလို့ပြောပြောပြတာပါမြေမျိုးတဲ့အကြောင်းလေမြန်မာပြည်မှာသီလရှင်ကြီးတဘာသူတငယ်ချင်းလေး73နှစ်သမီးအဲ့ဒါသူတို့ကြောင်းတက်နေရင်အဲ့နေက तू ပေါ်မလာပါလားဆိုပြီးတော့အဲ့ဒီမှာသူ့အမေက မိတွင်းမှာသမီးရဲ့နင့်ဖေကဟိုမှာတောထဲကပြန်လာပြီအဲ့ဒါသမီးအဖေအတွက်ရင်နွေးကိုကြိုပါလို့ပြောတော့ကိုယောက်ျားအတွက်ကိုယ့်ကိုလှုပ်လို့ပြောတယ်တဲ့သူသမီးကဟဲဒါလောက်မိုက်ရလားနင်ကိုအမေကိုအဲ့လိုပြောရလားဆိုပြီးတော့မအေးကရိုက်မယ်လဲလှုပ်လိုက်ရောသူ့အမေကိုသူကအရင်ပရိုက်ချလိုက်တယ်မေကပုံလဲသွားတယ်လဲသွားတဲ့ချိန်အဲ့ကလေးမှသူကထွက်ပြေးတာထွက်ပြေးထွက်ပြေးထွက်ပြေးတော့အော်ပဲဖះတဆူဘေးနားမှာလက်ကွင်းကြီးထဲမှာအဲ့နာမှာအဖိုးကြီးတယောက်က ဖះဆောင်နေနေတာဟဲ့ကလေးမဘယ်သွားမလို့တော့ဆိုခမရပူမပါပါဘူးလို့သူကအဲ့နာထအော်ထားခဲ့သေးတယ်အော်ပြီးပြေးတာပြီးတော့လက်ချင်းထဲမှာငုတ်တော်လေးထိုင်းနေတော့ဘာဖြစ်တာလဲမသိဘူးဆိုပြီးဖိုးကြီးကသွားကြည့်တော့အနီးနားရောက်တော့တခါတဲ့ပူးလောင်နေတာပူးလောင်နေတဲ့ခါကျတော့သူကလည်းအဲ့ဒါနဲ့ကြောက်လန့်ပြီးရွာသွားခေါ်တယ်ရွာသွားခေါ်တော့တရွာလုံးလိုက်လာတာလုံးဝမကတ်မရဘူးတဲ့အဲ့ဒီကလေးမဆောင်းဆောင်လေးထိုင်းနေတာအဲ့ဆောင်းဆောင်လေးထိုင်းနေတဲ့နေရာလေးရဲ့ ဘေးကတခါတည်းမိတွေဟာဟုံးတောင်ပူးနေတော့အဲ့ဒီမှာသူ့မရလဲအမေခွင့်ပြုပါတယ်သမီးကိုခွင့်ပြုပါတယ်အမေခွင့်လွတ်ပါတယ်ဆိုဘလို့ပြောပြောမရတော့အငိုးပြီးတော့အညနေခင်းအဲ့ကြောင်းဆင်းချိန်အဲ့တီလာရှင်ကလည်းအဲ့ဒီအချိန်ကသူကလည်းကြောင်းဆင်းတော့အဲ့မှာဟိုမှာမြင်မျိုးတယ်မြင်မျိုးတယ်ဆိုကြားလို့သူကသွားကြည့်တာသူတငယ်ချင်းလေးဖြစ်နေတာအဲ့ဒီမှာနေသူကဟာစိတ်မကောင်းလိုက်တာအနီနာလည်းကတ်လို့မရအဲ့ဒါသမီးကိုထမင်းကျွေးမယ်ဆိုပြီးတော့ထမင်းတုပ်တွေပေးတယ်အကုန်လုံးမိချုံကုန်တာတဲ့ အဲ့ဒါဆောင်းတော်လေးထိုင်ပြီးငိုရင်းငိုရင်းနဲ့ခုနှစ်ရက်ကြာတယ်တဲ့အဲ့ဒီမှာမြေမျိုးသွားတာမြေမျိုးသွားတာခုနှစ်ရက်နောက်ထပ်တက်ဦးကြတော့သူ့အမေကိုပထမတခါခြေတော့နဲ့ကန်ကျိုးတယ်ခြေတော့ကျိုးတယ်ဘေးကရွာလူတဲ့ဝိုင်းတတ်မလို့ငါသားကိုမလုပ်ပါနဲ့ကွယ်တောင်းပန်တယ်သူသားလည်းအယမှုသမားနောက်ထပ်တခါကျတော့လိုက်ပြီးတော့ဓားနဲ့လိုက်ခုတ်ဓားနဲ့လိုက်ခုတ်တော့ကြောက်ပြီးထွက်ပြေးတော့အဲ့မှာရွာထက်ကညောင်မင်းကြီးအောက်မှာနတ်စင်အောက်မှာဝေပြီးသူ့အမေက ဒီနမင်းကြီးကြောက်လာပါပြီဒါလိုက်တတ်နေလို့ကဲပါကဲပါဆိုပြီးတော့နတ်စင်အောက်မှာဝင်ပြီးတော့နေတဲ့အချိန်မှာသူ့သားအဲ့တပင်အောက်ရောက်လာပြီခမရဘယ်ပြေးလို့လွတ်မှာလဲဆိုပြီးတော့အဲ့ဒီမှာမတ်တက်ရရကြီးနဲ့သူ့အမေလာစမ်းတတ်မယ်တတ်မယ်ခေါ်ရင်းနဲ့အဲ့နာနေပြီးတော့သူဘလို့မှရှေ့ကိုတိုးလို့မရတော့အဲ့နဲ့သားသားသားဆိုခေါ်လို့မရမိတွေကလည်းပူးလောင်နေတော့ရွာလူတွေလာတော့အဲ့ဒီမှာမီးလောင်သွားတာအဲ့ဒီမှာသူကြတော့ မီးလောင်ပြီးမြေမြိုတာကိုယ့်ရဲ့တီတီကြတယ်အဲ့ဒါတကယ်မြန်မာပြည်မှာတကယ်မှတ်တမ်းနေရှိတယ်နောက်လပုတ်တာဘက်မှာဦးဇင်းတို့လူစင်ဆက်ကနေခွေးဖြစ်တာအဲ့ဒါကြတော့သူ့ရဲ့အမေဖေကဥပုပ်တီလာစောက်တီလာတာသမီးအတွက်သမီးလေးကလည်းတယောက်အဲ့ဒါလေးကလည်းအဲ့လိုပဲစနစ်73အရွယ်လေးပြောရဆိုတာခက်တဲ့အရွယ်လေးဆိုအပြောကအရန်ကြမ်းတာတယ်အဲ့ဒါအမေဖေတွေကိုတခါတည်းအဲသူ့အတွက်ချက်မထားမလားဆိုပြီးတော့ဆဲဆိုလို့တော့သမီးရဲ့အမေတို့ကဥပုပ်တီလာနဲ့နေတာသမီးမပြောရဘူး အဲ့ဒါဘာညာနဲ့ပြောတော့သမီးအဲ့လိုတွေပြောရင်အဲ့ဒါခွေးဖြစ်တတ်တယ်သမီးကမလုပ်ရဘူးမိုက်ရိုင်းလိုက်တာသမီးကအဲ့လိုတွေဆဲနဲ့ပြောတာကိုခမရတာခွေးဖြစ်မှာခွေးဖြစ်မှာလဲဆိုအော်ဟစ်တော့အမေဖေကလည်းစိတ်မချမ်းသာတော့အိမ်ကနေဘေးထွက်သွားပြန်လဲလာရောသမီးကခွေးလိုဖြစ်တယ်အဲ့ဒါသူတို့လာပြီးခြေတော်လေးရဲပြီးတော့အမေတွေလည်းဘလို့မှလှုပ်လို့မရနောက်ဆုံးတော့အိမ်ကလူတွေမရှိခင်မှာအိမ်သာတွင်းထဲမှာမစင်ဆင့်စာရင်အဲ့မှာကြပြီးတေးသွားတာ အဲ့ဒါမြန်မာပြည်မှာတကယ်ဖြစ်ခဲ့တာအဲ့ဒါတွေကဘာလဲဆိုတော့ဦးစင်းကိုဒီအကြောင်းပြောတာလေဦးစင်းကအိန္ဒိယတုန်းကဓမ္မကြီးတယောက်ကသူကရှင်ပြားတဲ့ဦးစင်းကလကတ္တာမှာဦးစင်းနေခဲ့တဲ့အိမ်ရဲ့ဘေးကသားသမီးတွေကအမေဖေကိုနေတိုင်းနှိပ်စက်ကြတယ်ရိုက်ကြတယ်ပြန်ပြီးတော့အုံတိုင်းစူးညံနေတာပဲဦးစင်းတို့ကတော့ဘင်္ဂါလီစကားမတတ်တော့မသိဘူးပေါ့ဦးစင်းဟိန္ဒီစကားတော့အတော်သိရတယ်ကလကတ္တာကသူကဘင်္ဂါလီစကားပြောတာဆိုတော့ဘာတွေပြောနေမှလည်းမသိဘူး အဲ့နဲ့အိမ်မရှင်တော်ကြီးလာတော့မှရှင်ဗျာတဲ့မြင်းမျိုးတယ်မြင်းမျိုးတယ်ဆိုတာမိဘပြမားတိုင်းမျိုးသလားတဲ့သူကအဲ့စကားလေးမေးလို့ဦးဇင်းအဲ့ဒါနဲ့အဲ့လိုတော့မဟုတ်ဘူးဓမ္မကြီးလို့မိဘကသီလတမာတိအားနည်းရင်တော့သာသမီတက်တာတယ်လို့ဖြစ်တယ်လို့ဒါပေမဲ့မိဘကသီလတမာတိအားကောင်းရင်တော့အားကောင်းတဲ့မိဘကတရားတွေအားထုတ်နေမယ်ငါးပါးသီလတွေလုံခြုံနေမယ်ဥပုပ်သီလတွေစောင့်တည်နေမယ်မိဘမျိုးကိုသွားပြမှားတဲ့သာသမီကတော့ ဒီဘဝတွေကြီးကြီးကျယ်ကျယ်ဒုက္ခရောက်တယ်မြန်မာပြည်မှာဒီလိုတွေဒီလိုတွေလဲနှစ်ပေါင်းဘလောက်တုန်းကဥစဉ်အဲ့ဒါတွေရှိခဲ့ဘူးတဲ့အကြောင်းပြောပြတော့မှ तू ကဒီဘက်ကအိမ်ကအရှင်ဖျားတို့ကြားတယ်လို့ဘာတွေမှတော့မသိဘူးလို့စကားလည်းနားမလဲတော့အဲ့ဒီကြတော့မှအဲ့ဒါသားနှစ်ယောက်နဲ့သမီးတစ်ယောက်ရှိတာအဲ့ဒါအဖိုးကြီးအဖွားကြီးကိုနေတိုင်းနှိပ်စက်တာတဲ့အဖေမေကိုအဲ့ဒါကြောင့်မို့ဟိုမိဘသီလရှိရင်တော့သားသမီးကပို့ပြီးတော့အပြစ်ကြီးတယ်မိဘသီလအားနည်းရင်တော့ သာသမီအပြည့်တက်တာသလိုဖြစ်တယ်ဒါပေမဲ့တကယ်တော့မသက်တာပါဘူးလို့ခန္ဓာတော့ခံရမှာเนาะအဲ့တော့ဦးဇင်းတို့ဒီနေ့ဦးဇင်းတို့ဒကာဒကမတွေကဦးဇင်းတို့ပြောချင်တာကတော့ကိုကို၌ပြမှားမိတာရှိရင်ဒီနေ့အလုံးကိုခွာချပြီးတော့မိဘရဲ့ဂုဏ်တွေကျေးဇူးတွေကိုသိဦးလေးဦးကြီးဒေါ်ကြီးဒေါ်လေးเนาะဆရာသမားတွေသူတော်ကောင်းတွေဖရာတရားတန်ခါအနန္တအနန္တ၅ပါးအပေါ်မှာများ ပြပမိတာတွေရှိရင်တောင်းမှန်ဝန်ချကြော့ပါเนาะအလုံးတောင်းမှန်ဝန်ချကြော့ပြီးတော့သူတော်ကောင်းတွေရဲ့စိတ်ဓာတ်ကိုမကိန်းသေးဘူးဆိုရင်ဦးဇင်းတော်တွေကိန်းအောင်ကိုစ조사ကြည့်ရတခါတည်းနဲ့ကတော့ဘယ်သူမှမကိန်းဘူးမြတ်စွာဘုရားတော်ဘုရားဖြစ်ဖို့လေးတင်ချေကဘာတသိမ့်ပါရမီဖြစ်ရသေးတယ်ဟုတ်တယ်မို့လားဦးဇင်းတော်ကအခုစရိုက်ချမ်းတွေရှိတယ်ဒေါသချမ်းတွေရှိတယ်ကျေးဇူးတရားတွေခြေဖြတ်တတ်တဲ့ဒီဟာတွေရှိတယ်ဒီစိတ်တွေမကောင်းတဲ့စိတ်တွေဦးဇင်းတို့တန်တန်မှာ ကိမ့်နေတာဟာငါတို့ကိုအပယ်ကြသေးပါလားသိပြီးတော့ဦးဇင်းတို့ဒကာတော်မတွေကဒါကြောင့်မို့ကောင်းနာတွေမြန်မြန်လုပ်ပါပြင်ဆင်ပါเนาะအဲ့ဒီလိုနဲ့ကိုဘဝမှာသူတော်ဘာတွေကိုလည်းမပြမမိအောင်နှုတ်ကိုလည်းစောင့်နိုင်သမျှကြိုးစားပါမယ်ဒါဦးဇင်းတို့လည်းပြန်လာပဲเนาะဦးဇင်းတို့လည်းတနေ့တနေ့ကြောင့်မို့ရှေ့ကသူတော်ကောင်းနေဆိုရင်ဒီနေ့တနေ့လုံးငါဒေါသနဲ့ဘယ်သူ့မှမပြောမိအောင်ငါစောင့်ထိတ်မယ်ဒီတစ်ပတ်စောင့်ထိတ်မယ်ဒီတစ်လစောင့်ထိတ်မယ် သူတော်ဘာအပြစ်ကိုကိုကသွားပြီးပြောမိတယ်ဆိုရင်ဒီတန်တဲ့ငါသူတော်ဘာအကြောင်းကိုမပြောမိအောင်ကိုငါစောင့်ထိတ်မယ်နော်ဒီတလငါသူတော်ဘာအကြောင်းကိုမပြောမိအောင်ကိုစောင့်ထိတ်မယ်ဆိုပြီးကိုစိတ်ကိုအဲ့လိုဆုံးမကြသူတော်ကောင်းနေရအဲ့လိုအကြိမ်ကြိမ်စိတ်တွေကိုဆုံးမပြီးတော့သူတော်ဘာအပြစ်ကိုလည်းမကြည့်တော့ကိုအပြစ်ကိုပဲပြန်ကြည့်တယ်သူတော်ဘာကိုကိုပြမားတယ်ပြောတယ်လှုပ်တယ်ဆိုရင်တော့မှငါကံဟောကိုကံမယ်တကယ်ကကိုကံကြောင့်မို့ဒါဖြစ်တာလေ ဟုတ်တယ်မို့လားကိုကအရင်တော့ကသူတစ်ပါးကိုမဟုတ်မဟဆွဆွဲခဲ့ရင်ဒီဘဝမဟုတ်မအစွတ်ကိုဆွဆွဲခံရမယ်မလဲငါတလောက်ကောင်းရတဲ့နဲ့ငါ့ကို तू ကလောက်ရလေချင်းဆိုတာအဲ့ဒါကသူများအပြစ်သွားမြင်တာတကယ်တော့မဟုတ်ဘူးကိုကသူတစ်ပါးကိုလောက်ခဲ့လို့ကိုကအတိတ်ကသူတစ်ပါးကိုဆဲခဲ့ရင်အဆဲခံရမှာသူများပစ္စည်းခိုးခဲ့ရင်အခိုးခံရမှာပဲဒါကြောင့်မို့ကိုခံရတာတွေမှန်သမျှကိုအော်ငါတရားတွေခံနေရတာတွေမှန်သမျှဟာ ငါအတိတ်ကလောက်ခဲ့လို့ပဲလို့ကိုကိုကိုတိတိတိတိပြီးတော့ဦးဇင်းတို့ဒကာဒကမတွေသူများကိုအပြစ်မမြင်တော့ပဲနဲ့ဘာတွေဘလို့လောက်ကြလောက်ကြကဲလောက်ဦးဇင်းဆိုဦးဇင်းစိတ်အဲ့တိုင်ပဲထားတာဦးဇင်းသာသနာပြုတဲ့အခက်အခဲတွေမျိုးစုံကြုံတဲ့အတိုက်ခံတွေမျိုးစုံကြုံတဲ့ကဲငါဝကြွေးရှိလို့ငါခံရတာခံအဲ့တော့ပြုံးပြုံးမဲ့ငါခံနိုင်အောင်လုပ်မယ်ဘာမဆိုစွန့်လွတ်เสียရှိတာကြီးလဲစွန့်လွတ်မယ် ရှိတာပဲဦးစင်သိန်းနေအခုအကြောင်းနေဟိုလောက်တဲ့ဟာတွေဟိုမှာသူများတွေရဲ့ယူတာတွေသိန်းတာတွေလည်းရှိတာပဲဦးစင်ကစိတ်ကိုကငယ်ငယ်ကလေးဘာမွေးထားတုံးဆိုတော့ဦးဇင်းတို့တာမျိုးကန်တော်ဆရာတော်ကြီးကအော်တဲ့ခွေးနှစ်ကောင်ကြိုက်တာနဲ့ရှင်ပြီးတော့ရေးတာလူကယိုချတဲ့မစင်ကို ခွေးနှစ်ကောင်ကလူကြိုက်ပြီးစားတယ်လို့ပဲဒကာဒကမတွေကပေါ်လို့ရှံလို့လှူဒန်းတဲ့လတ်လာဘကိုဖုန်းကြီးတွေက မမော့ပြီးတော့လူကြရက်ကြတာခွေးတွေနဲ့တူတယ်လို့ဆရာတော်ကြီးအဲ့လိုနိုင်တာဘာလို့ကြောင်းလူပွဲတွေခဏခဏဖြစ်လို့အဲ့တော့ဦးဇင်းကဦးဇင်းတသက်ကိုအဲ့ဒီစာဖတ်ပြီးကြတဲ့ဒိဋ္ဌံလာငါဘဝမှာတော့ဘသူလိုချင်လိုချင်လာလို့လို့လိုချင်တယ်ဆိုအကုန်ပေးပြမှာပဲလို့ဦးဇင်းကတော့အဲ့ဒါမျိုးကိုယ်စိတ်ကိုဆုံးမထားတာလေဆုံးမထားဒါတွေကပုထုသင်တဘာဝတွေမှာဖြစ်တတ်တယ်လေဘာလို့အတ္တာတွေမာနတွေဟာငါကြောင်းငါဟာငါဥစ္စာအခုဘာမှမရှိဘူးခွာချထားတာဦးဇင်းအကုန်လုံး သာသနာပြုမယ်ဆိုတဲ့စိတ်လေးတစ်ခုပဲဦးဇင်းမွေးပြီးတော့ဒါဦးဇင်းစိတ်ကောင်းကိုဦးဇင်းရအောင်ထားတာကိုပြောတာပါနော်စိတ်ကောင်းကိုရအောင်ကိုကိုကိုကြိုးစားထားတာဘာလို့လဲဆိုလူတိုင်းလူတိုင်းကဘယ်အရာမဆိုစုပ်ကင်ထားတာလေငါဆိုတဲ့အရာနဲ့စုပ်ကင်ထားငါအိုးငါအိမ်ငါဟာငါဥစ္စာတန်ခါငါနဲ့လှုပ်ထားတာအဲ့ဒီငါဆိုတဲ့အတ္တတွေကြောင့်ပဲအခုခိုက်ရံတွေဖြစ်ကြတယ်ညင်ခုံမှုတွေဖြစ်ကြတယ်အဲတယောက်နဲ့တယောက်တိုက်မှုတွေခိုက်မှုတွေဖြစ်ကြတယ်လိုချင်အကုန်ပေးပြမယ်သွားဘာမလို့ဦးဇင်းကတော့ စိတ်ကိုအဲ့ဒီလိုကိုကိုယ်စိတ်ကိုဆုံးမကိုထားတာနော်ဆုံးမထားတာဆိုတာအဲ့ဒီလိုမကောင်းမှုအကုသို့ဖြစ်မှကြောက်လို့ဖြစ်မှကြောက်လို့ဆိုတော့အဲ့ဒါဟိုအရှင်မြတ်မကြုံသေးလို့လို့ပြောမှာနော်ကြုံလဲကြုံပြီးပြီကြုံလဲကြုံပြီးကြုံပြီးတော့လဲထားလိုက်တာပဲဘာမှမဖြစ်ဘူးဦးဇင်းတို့နော်ဒါတွေကဦးဇင်းတို့တရားတော်မတွေဦးဇင်းတို့တွေသာသနာမှာအဆုံးအမတွေကိုယူတယ်ဆိုတာကောင်းတာကိုကျင့်သုံးဖို့လေဟုတ်တယ်မို့လားအဲ့တော့ကောင်းတာတွေကျင့်သုံးပြီးတော့ကောင်းတာတွေလုပ်ဖို့ပဲ အဲ့တော့ဦးစင်းတို့တွေကောင်းကောင်းလေးဖရာရဲ့အဆုံးအမတွေကိုလိုက်နာပြီးတော့အော်ငါတို့ကျေးဇူးတရားကိုခြေဖြတ်တာတွေမာနတွေဒီဟာတွေမကောင်းတဲ့ဟာတွေငါတို့တန်တန်မှာအကိမ့်မခံတော့ဦးစင်းတို့ကပလင်းတစ်ခုတည်းကြည့်လေဒီပလင်းဟာအရက်ထက်ရင်အရက်ပလင်းဖြစ်သွားတာပဲအမွေးနာတာထက်ရင်ရေမွေးပလင်းဖြစ်သွားတာပဲအဲ့တော့ဦးစင်းတို့ရဲ့စိတ်ဦးစင်းတို့ရဲ့နှလုံးသားမှာဦးစင်းတို့က ဗုဒ္ဓနုတ္တိတွေမေတ္တာတွေဟုတ်တယ်မို့လားကောင်းတဲ့ကုသိုလ်တရားတွေထက်ရင်ဦးဇင်းတို့ရဲ့ခန္ဓာကိုယ်ကြီးကအကောင်းနေကျွဲဖြစ်နေတာမကောင်းတာတွေကြမ်းမယ်မကောင်းတာတွေပြောမယ်မကောင်းတာတွေလုပ်မယ်ဒါကလည်းကျေးဇူးတွေကိုခြေဖြတ်မယ်ဒါတွေကြီးပဲလျှောက်ကြံနေအရက်ပလင်းလိုဖြစ်သွားမှာပေါ့အဲ့တော့ဦးဇင်းတို့ဒီနေ့နော်ကတော့ရာကျိုးအကျိုးအနန္တဆိုတာကတော့ရှ िख ိုးရင်အကုသိုလ်တွေပြေပြောက်တင်တော့အကုန်ပြေပါတယ် အကုန်လုံးပြေတယ်လို့တော့မပြောလို့ဘူးเนาะပြေပြောက်တင်းတလောက်ပြေပါတယ်အကျိုးတွေဟာအနန္တရပါတယ်ဘာကြောင့်လဲအဇာတတတ်တို့ရှင်ဒေဝရတ်တို့မြတ်စွာဘုရားကိုနောက်ဆုံးရှ िख ိုးကြော်သောအဖြစ်တို့ရရှိနိုင်တဲ့ပိစေကဗုဒ္ဓဘဝတွေရသွားနိုင်ပါတယ်ဒါကြောင့်မို့ဦးဇင်းတို့ကလောကမှာမပြမဘူးတဲ့လူဆိုတာမရှိပါဘူးမိဘတွေပေါ်မှာဆရာသမားတွေပေါ်မှာကျေးဇူးရှင်တွေပေါ်မှာကိုယ့်ရဲ့စိတ်တိုင်းမကြရင်ပြောမှဆိုမှတွေရှိခဲ့တတ်ကြလို့ အဲ့ဒီအတ္တမာနတွေခွာချပြီးတော့ဦးဇင်းတို့ဒကာတော်မတွေဒီနေ့အားလုံးကိုတောင်းပန်ဝန်ချကြောပြီးတော့သူတော်ကောင်းစိတ်ဓာတ်သူတော်ကောင်းဓာတ်တွေနဲ့နေနိုင်တဲ့ဘဝဖြစ်အောင်ကြင်ကြံကြောကုတ်ပွားများအားထုတ်နိုင်ကြပါစေကုန်သတည်းသာတိသာတိသာတိသာ